အနန္တ၅ပါးဗုဒ္ဓဂုဏောနန္တောဘုရားရဲ့ဂုဏတော်ကျေးဇူးတော်ဟာဘယ်နေရာမှာစပြီးတော့ဘယ်နေရာမှာဆုံးတယ်လို့မပြောနိုင်အောင်ရှိပါတယ်အနန္တောဆိုတာအစအဆုံးမရှိဘူးအဲမှန်ကတော့အဆုံးမရှိဘူးပေါ့ ထိုဒုဓမ္မကုဏနန္တောတရားတော်ရဲ့ကုကျေးသူဟာဘယ်နေရာမှာဆုံးတယ်လို့မရှိဘူး။သံဃာကုဏနန္တောသံဃာတော်ရဲ့ကုကျေးသူဟာလည်းဘယ်နေရာမှာဆုံးတယ်လို့မရှိဘူး။မာတာပိတုကုဏနန္တောမိဘတို့ရဲ့ကျေးဇူးကုန်ဟာဘယ်ပြီးပဲများရှိမှဆုံးတယ်လို့မရှိဘူး။အာစရိယကုဏအနန္တော ဆရာသမားတို့ရဲ့ကျေးဇူးဂုဏ်ဟာဘယ်နေရာမှာဆုံးတယ်လို့မရှိဘူးအဲဒါကြောင့်များပြားလှသောဘုရားတရားတန်ခါယရဏသုံးပါးတို့ရဲ့ဂုဏ်ကျေးဇူးအဲဒါကိုအာယုံယူပြီးတော့ကလက်အုပ်ချီမိုးဩကာသကရောချိုးနဲ့ရှိခိုးကရောကြဩကာသ ပေယတရားသံဃာယရနာသုံးပါးကိုကိုးကွယ်ကြရှိကကြမြတ်နိုးကြပူဇော်ကြအဲဒီကိုးကွယ်ရှိကမြတ်နိုးပူဇော်တဲ့အခါမှာဝတ္တရားကြီးဝိจิတံကြီးလို့မအောင်မေပဲလိုက်လိုက်လူလူလိုက်လိုက်ထူထူဆူဆူဆိုင်ဆိုင် ရှိရမှာဖြစ်ပါတယ် မြတ်စွာဘုရားဟာဘာကြောင့်ကိုးကွယ်ထိုက်ရှိကထိုက်တယ်လဲဆိုရင်အာယိတေနိဝတနေနဟိတေဘောတနေနသတတ္တနာဘယဟိတတိတိတရဏံဗုဒ္ဓောတဲ့ပါဠိပညာရှင်များအတွက်အတိဘကတော့ဘုန်းကြီးတို့ယုံကြည်အားထားကိုးကွယ်ရှိကတဲ့ဘုရားသည်ကြောသားယင်သား လူမျိုးဘာသာယင်းသူစိမ့်သူကြက်သူဝေးသူ နေသူရန်သူချစ်သူ မခွဲခြားဘူးအာလုံးတို့အတွက် အကျိုးမဲ့ကိုပဲဖြောက်အကျိုးရှိကိုရောက်အောင်ဆောက်ရှောက်တတ်တယ်ပြောရရင်မိဘများက ကိုယ်သားသမီးတွေကိုဘဝရဲ့အတွေ့အကြုံများနဲ့သားတို့သမီးတို့ ဒီလိုမနေနဲ့မထိုင်းနဲ့မပြောနဲ့မလုပ်နဲ့မကြံနဲ့အဖေမေတို့ရောပတ်ဝန်းကျင်တွေပါမကောင်းမှုပြုမကောင်းမှုပြောမကောင်းမှုကြံခဲ့လို့ဘေးဆိုဥပအန္တရာယ်ရံွယ်ကြုံခဲ့ပြီဒီလိုလုပ်ဒီလိုပြောဒီလိုကြံအဲဒီလိုကောင်းမှုတွေပြုလုပ်ပြောဆိုကြံကြည်ခဲ့လို့ဖေမေတို့ရော ပောင်ဝန်းကျင်ရောကောင်းညိုချမ်းသာတွေ့ခဲ့ပြီလို့ဘဝအတွေ့အကြုံနဲ့ဘုန်းကြီးတို့တရားဓမ္မတွေအားငါလေးသိကြီးကဘာတသိဘဝမျိုးစုံစမျိုးစုံနဲ့အဆုံးအစံဘဝကိုလေ့လာတဲ့အတွေ့အကြုံရ မကောင်းတာမပြုကြနဲ့မကောင်းတာမပြောနဲ့မကောင်းတာမကြားနဲ့ဆိုးချိုးပေးတာတွေးတာတဲ့ငါရောငါဟောကျင်ရောတွေးခဲ့ပြီကောင်းတာပြုကောင်းတာပြောကောင်းတာကြံအဲဒီလိုပြုလုပ်ခဲ့လို့ငါရောငါဝန်ကျင်ရောကောင်းညိုချမ်းသာတွေခံစားခဲ့ရပြီလို့ဘဝအတွေ့အကြုံအရာတင်ပြဆုံးမခြင်းတာဖြစ်ပါတယ်အဲဒါကိုချိုးချိုးတွေက ဘာသာရေးပေါ့လေဘာသာရေးဆိုတဲ့စကားလုံးကိုခနေ့အင်္ဂလိပ်က religion လို့ပြောကြထားပါတော့စကားလုံးကိုနာမည်အနေအပြင် religion လို့ပြောတာဒါကတော့အပြစ်ဖြစ်ပါဘူးဒါပေမဲ့အဲ့ဒီ religion ရဲ့ dictionary အဖွင့်ကြတော့ဆူတောင်းဆူယူယုံနဲ့ပြီးသွားတယ်မကောင်းတာပြုလုပ်ထားရင်သူတို့ရဲ့ဘာသာရေးကောင်းစာ ဘုရားသခင်ပေါ့လေအဲ့ဒီထံသွားပြီးတော့ပြောလိုက်တော့ဟိုကဘယ်ဘနာကကြညာဘနာကထွက်နာဘညာကြဘယ်ဘနာကထွက်အေးမင်းထိုင်ထဘယ်နှခါလုံးလိုက်ပျောက်ဘုန်းကြီးတို့ဘုရားဝါဒဒါမျိုးမဟုတ်ပါဘူးအဒီမပြုမိမိမှုကိုပြုတဲ့ကံကိုထံပြန်ကံတို့အကျိုးပေးဘဝပုံရိပ်တယ်ကိုပြုတာကိုပဲခံရအေးအဲ့ဒါကြောင့် religion လို့ဘာသာရေးကို အင်္ဂလိပ်စကားလုံးနဲ့သုံးပေမဲ့ရလိကျင်းရဲ့အဖွင့်ဒရှင်နာရီနဲ့ဘုန်းကြီးတို့ဘာသာရေးနဲ့ကတော့တခြားစီပဲဖြစ်ပါအဲ့ဒါကိုအချို့ကဗုဒ္ဓဘာသာတွေကတော့ဂိုင်းဝါရနဲ့ကောင်းတဲ့လူတွေကိုအထက်နှတင်မကောင်းတဲ့လူတွေကိုအဝေကြီးတောနဲ့ဖွင့်ပြီးတော့ပို့တယ်ငရဲကိုတောနဲ့ပို့ပို့တယ်အပယ်လေးပါးတောနဲ့ဖွင့်ပို့တယ်လို့ဒီလိုကတော့ဆွဆွဲတာများပဲဖြစ်ပါ ဘုန်းကြီးတို့ဘုရားကသောကိုင်ဝါရနဲ့ကောင်းသူတွေပဲဟောက်စီမကောင်းသူတွေပဲဟောက်စီလုံးဝအာနာပိုင်မလုပ်ပါဘူးလမ်းကြောင်းတော့ခေါ်ပြတယ်ကောင်းရင် ကောင်းတဲ့အကျိုးခံစားရမယ်မကောင်းရင်မကောင်းတဲ့အကျိုးခံစားရမယ်ဒါပါပဲခုနကမိဘကသားသမီးကိုဘဝရဲ့အတွေ့အကြုံနဲ့ပြောဆိုဆုံးမတကယ်တော့ဘုရားမြတ်စွာကလေးသိင်ခြေကဘာတသိမ့် အေးတစ်ချိန်တစ်ခါတစ်ခေါက်ရောက်ဘူးတဲ့အတွေ့အကြုံမျိုးမဟုတ်ဘူးဘဝတကူဘုံတကူမှာ အချိန်ချင်းအထက်ထက်ရောက်ဘူးခဲ့တနည်းပြောရရင် ဆောင်းတွေမို့ရာသီသုံးပွင့်မှာသစ်ပင်ပန်းမှာဥယျာဉ်တောတောင်တွေဟာမတူကြဘူးဆောင်းတော့ရောက်တော့ဆောင်းရဲ့မြင်ကွင်း၊နှွေရောက်တော့နှွေရဲ့မြင်ကွင်း၊မိုးရောက်တော့မိုးရဲ့မြင်ကွင်းပဲမိုးမြင်ကွင်းကြတော့အလုံးတည်တဲ့အတိုင်းစိမ့်ဆိုးနေတာ ဆောင်းဝင်မြင်ကြတော့အေးအဲ့ဒါကဘုန်းကြီးတို့အဲသိရွက်တွေတဲ့အဲ့ဒါမရှိတော့နှွေမြင်ဝင်ကြတော့အယူပြိုက်ပြိုက်ထပြီးတော့နေအဲ့ဒါကိုဘုရားမြတ်စွာကဆောင်းရောနှွေရောမူရောဒါအနိကသိနိုင်မို့ရပြောတယ်အဲ့လိုဆိုပြီးတော့ကျင်းနေကျဆပြီးတော့မှဇကာတင်အင်္ဂလိပ်လိုဆိုရင် formula ကိန်းသေးနီးထားပြီးတော့မှဘုရားကအတွေ့အကြုံနဲ့ပြောတာ ဒါကြောင့်ကြိုမဲ့ကိုဖြောက်ကြိုရှိရောက်စောင့်ရှောက်ဖရာကိုကိုွယ်ဤဘုန်းကြီးတို့ကိုကိုွယ်တာကအဲ့ဒီကျေးဇူးခုံတတ္တိကိုသိပြီးတော့ကိုကိုွယ်ရကြောက်ရှင်တို့ကျေးဇွန်းတို့ဗလာစတာရှင်တို့ဒါကတော့တကားလည်းပဲဟွန်းသင်္ကန်းဖရာမြင့်ကန်းဖရာပြီးတော့အာဒါကတော့ဒက္ခိဏသာခာဆိုပြီးအမိပညာရုပ်သွင်းကိုကိုကိုွယ်တာမဟုတ်ဘူးဂုံကိုကိုကိုွယ်တာ အဲ့ဒါလေဘုန်းကြီးတို့တရားတော်မှာများသတိထားအောက်တကုကဘဝကန္နရာဥဒ္ဒရဏေနာအတ္တရာဓာနိနာသတ္တနာဗယဟိတတိတိတရဏံဓမ္မောပါဠိပညာရှင်များအတွက်အထောက်ထားအတိဘေကတရားတော်ဆိုတာစီရလွန်မြောက်ချမ်းသာရအောင်စောင့်ရှောက်တတ်လို့ဘုန်းကြီးတို့ကဓမ္မံတရဏံကိစ္ဆာမိယအဲ့တော့တဲ့ထီဆောင် ဖနာစီနေပူမိုးရတဲ့အခါထီဆောင်ဖနာစီသွားတဲ့ပုဂ္ဂိုလ်ထီနဲ့ဖနာကအပူအေးကာကွယ်ပေးပြီးတော့ရောက်လို့တဲ့နေရာကိုရောက်အောင်ပို့ပေးတယ်လို့တနည်းရောက်အောင်မိမိတို့ကအသုံးပြုရတရားတော်ကလည်းဒုစရိုက်7ပါးမပြုတ်နဲ့ဒုစရိုက်7ပါးရှောင်ရှားအပယ်4ပါးဆင်းရဲကလွတ်တယ်ဒုစရိုက်7ပါးစသည်ကောင်းမှုတရားတွေကျင့်ပွားလူရနတ်ထံနိဗ္ဗာန်တိုင်အောင် ရောက်တယ် အေးအဲ့ဒီလိုထိပနကဲ့သို့တရားဓမ္မကလည်းကျင့်သုံးသူကိုရှင်ရလွန်မြောက်ချမ်းသာရအောင်စောက်ရှောက်တတ်လို့ဘုန်းကြီးတို့ကဓမ္မတရဏကိသာမိရှင်ရလွန်မြောက်ချမ်းသာရောက်စောက်ရှောက်တရားကိုကိုွယ်ဤနောက်တန်ဃာတော်အရိတံဃာရောကြတော့အပကာရဏမိကာရဏမဗလာဘဝကာရဏိနာသတ္တနာပယဟိတတိတိတရဏံသံဃော ပါဠိပညာရှင်များအတွက်အတိဘကတော့သံဃာတော်ဆိုတာအလှနဲ့သလောက်အကျိုးတရားတွေများအောင်ရှောက်ရှောက်တတ်ဒါကြောင့်ဘုန်းကြီးတို့ဒကာရမများကသံဃာတရဏကိစ္ဆာမိသံဃာတော်ကိုယ်ပဲရှိကြရဘယ်လိုပြောသလဲလို့ဆိုရင်လောကမြေအတိုင်းအတာကောင်းမှမြို့ကြီးဆိုင်လို့ထွက်တိုးတယ် မြေတိုင်းတာချင်းမြောင်းတော်လည်းပဲမြေစီမြေဩဇာထိုက်ချက်ပြီးတော့စိုက်ပျိုးရင်အထွက်တိုးတယ်အဲ့ဒါလိုပဲကာမ7ဘုံပဲ4ဘုံရဲ့လူဘုံနတ်ပြည်6ရပေါင်း7ဘုံကာမဘုံ7ဘုံလို့ခေါ်တယ်အရူပဘုံကမြမ20အရူပဘုံည4ဘုံ7 24ပေါင်းရင်31ဘယ်လောက်ပါလဲ အဲမှားသွားလို့ရူပက16ပုံရူပဘဏပုံလဲအရူပ4ပုံအဲ့တော့7ရဲ့16ရဲ့4ရဲ့ပေါက်လိုက်တော့အဲ့31ပုံအတွင်းမှာတန်ဃာတော်ရှင်မြတ်တွေလောက်သီလများတာဘာမှမရှိဘူးဒါကြောင့်ခုနှစ်နှစ်သားကုရင်လေးကစသီလပေါင်း119ပါး အခုမှသိင်္ဂထွက်တဲ့ဒုံလဘခိတ္တယာယီအခိုက်အတန့်ဝတ်တဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ယဟန်ဆိုရင်129ပါးယဟန်ပါမဏိကိုရင်ဥစဉ်အလုံးကိုတန်ဃာလို့ခေါ်သည်ဒါကြောင့်လူလောကနတ်လောကပြမလောက ရှားခြင်းလို့ရှားတန်ဃာလောက်သီလာများတာ ရှိသလားအဲ့ဒါကြောင့်ပြိတ္တယေသီလာရှိမှသမာဓိရှိတယ်သမာဓိရှိမှပညာဖြစ်တယ် ဒါကြောင့်လည်းအဲ့ဒါသိက္ခာ၃ပါးဒီသိက္ခာ၃ပါးဟာမြေဩဇာများသဖွယ်တူတယ်တဲ့ဒါကြောင့်မြေကျင်းမြောင်းပေမဲ့လို့မြေကောင်းမဲ့ဩဇာမြေဩဇာထက်စိုက်ပြိုးရင်အထွတ်တူသလို့သံဃာတော်များမာတိလာသိက္ခာဓမ္မြေဩဇာသမာဓိသိက္ခာဓမ္မြေဩဇာပညာသိက္ခာဓမ္မြေဩဇာ မြေဝကသပွဲသုံးသက်သောသိက္ခာရှိတဲ့ပုဂ္ဂိုလ်လူရရင်ဒကာဒကမရုမအပ္ပမိဒိဏံနဲ့အပ္ပမိဘဟုအပ္ပမိဒိဏဘဟုဟောတိနည်းနည်းလေးလူတော့များများရဲ့ကျွတ်ပေးတဲ့ဘဟုဒိဏဘဟုတရံဟောတိများများကြီးလို့ပို့၍တာ၍နှုတ်၍များများသောကျိုးကိုရတယ်။ဒါကြောင့်အလူနည်းသလောက်ဂျူများမြောင်ဆောက်ရှောက်တန်ငါကိုကိုွယ်ဤ blind faith သူတော်ဘာပြောစကားအယဖျားမှုတရားမှုသံဃာမှုကိုးကွယ်တာမဟုတ်ဘူးလှိုက်လိုက်လဲလဲဂုံတော်ကိုရှုရအောင်ကြည့်ပြီးတော့ကိုးကွယ်စိတ်ကရပါတယ်အကြောင်းဗျာမြတ်ဆုံးယတနာတရားမြတ်ဆုံးယတနာသံဃာမြတ်ဆုံးယတနာယတနာမြတ်သုံးမဥဒိဋ္ဌပြီဆရာမိပါဟောဆရာသမားဆိုတာအာဘူးတော် သိတ္တနာဟိတံစရတိတိအာစရိယောပါဠိပညာရှင်များအတွက်ဆရာဆိုတာကိုထမိကိုကြီးညိုချတဲ့တပည့်တို့အတွက်အာပုသောအာဆိုတာပြင်းပြင်းထန်ထန်အကျိုးကိုလိုလားမမဒါနမမအမန္တအမန္လရအောင်ဆိုပြီးတော့ကျင့်တတ်လို့အဲ့ဒါကြောင့်ဆရာလို့ခေါ်သည် တပည့်ကသာဆရာသတိမရရှိရမယ်ဆရာကတော့အော်ငါတပည့်တွေဘယ်လိုနေဘယ်လိုစားဘယ်လိုသွားဘယ်လိုလာကြပါလိမ့်ဘယ်လိုတရားအထုတ်ကြပါလိမ့်အမြဲတမ်းစိတ်ရောက်နေရပါသွေးမတော်သမစလောကပြောပြောရင်ချီးစောနာပေးစောနာဖြစ်တဲ့တပည့်တွေမယုံမရှာဘဲနဲ့ဆိုပြီးတော့စောက်ရှောက်ပြုတ်ရတယ်အဲ့ဒါအာသရိယကုနောအနန္တော အသူတွေဘလောက်တတ်တပရမသူအဲ့ဒီဆရာတို့ရဲ့အခြေခံမူလဓမ္မပညာကိုသင်ပြီးမှရဒါကြောင့်နိုင်ငံတော်သမ္မတကြီးပဲဖြစ်ပါသည်မူလဓာဆရာရဲ့တပည့်မူလဓာဟာသူဆရာမူလဓာသင်ပြတဲ့ပုဂ္ဂိုလ်ဟာဘာလဲဤဆရာပဲဒါကြောင့်ဒီနေရာမှာမိဘကကိုသားသမီးချစ်တယ်စောင့်ရှောက်တယ်ကိုသွေးကိုသားမှုစောင့်ရှောက်တာတစိမ့်တရားကမစောင့်ရှောက်ပါဘူး ဒါတွေတိုက်တာပြောရရင်ရိုင်းရရောက်မှဆိုပါဒါကြောင့်တို့တရားတော်မတွေကကုသသမီးကြတော့အိမ်ကလည်းအဝကျွေးကြောင်းသွားတော့ဆိုင်လည်းစားဖို့မမိုးထက်ပဲဘုန်းကြီးတွေဆုံးကတော့အိမ်နာအဝကျွေးတယ်ပြန်ကြတော့စားအိမ်မပါဘူးအဲ့ဒါဦးစိတ်ဓာတ်ကြီးကပြောတယ်ဘုန်းကြီးတဲ့တရားဟောရင်ထဲ့ဟောတာမှာတဲ့ဆုံးကျွေးမြန်စားအိမ်မပါရင်ပရိယိုးရတာမဖြော့ဘူးဟုတ်လားအဲ့ဒါပဲဒါကြောင့်တို့လူတွေက ကိုသားသမီးချစ်တာကိုသွေးကိုသားမို့ချစ်တာခြေရာကြတော့အဲ့လိုမဟုတ်သွေးမတော်သားမစားတစိတ်တရားသာဝမ်းတရားသားတွေအေးရေမျိုးမျိုးခြေအိမ်မျိုးမျိုးအဲ့ဓာတွေကိုတန်ခြင်းခံပြီးတော့မှကားတဲ့ပဲအာမကောင်းမြတ်တာကောင်းရာညွန်ရတာနာပဲ့ပြင်သွန်သင်္မေတ္တဆိုပြီးတော့အဲ့ဒါဆုံးမပေးရလို့ဆေးရကျေးဇူးဟာအာဇရိယကုဏအနန္တောနောက်မတာပိတုကုဏအနန္တောအမိဘ မိဘဆိုတာကတော့ဒါခဏခဏဘုန်းကြီးတို့ကျေးဇူးကုန်တွေပြောပြီးပြီတဲ့ဗျာအဲဒါကြောင့်နန္တငါးပါးဥဒိဋ္ဌာလျက်လောင်ချီမရှိကောပူဇော်ဘုမျောမန္လျောကြောချာရတဲ့နာဝဇတက္ကိစ္စပနာမကာရောဟကုသိုလ်ကံစေတနာ1368ခုဒေါ်သင်လာမြေ9ရက်နေ့၌မင်္ဂလာတောင်ကျွန်းမြို့နယ် ကြောင်မြောင်းတာမွေမြို့နယ်ဥလာဘော်ကြီးစု၍ဒေါ်ကျင်သာညီမဒေါ်ကျင်ထမိသားနှစ်စုတို့ကဘုရားမူရှိသံဃာတော်တရားနဲ့ပြောခြင်းယောဂီသူတော်ချင်းများနဲ့လှူအားပေးတို့အားနှစ်သိမ့်ကြတို့ဖြင့်နာနဲ့အာယုံချာစံကြောဆွမ်းနေစွာမောတင်ချိုချင်းဩဇာပြပြတို့ဖြင့်စက္ကလူထမ်းခြင်း လာသာမြို့လက်စင်ဦးတန်လန်းဥတင်ထွန်းအောင်ခေါ်ဥပောင်မုတ်ဒေါခင်နီလာမိသားစုတို့ကဘုရားမူကြီးတန်ဃာတော်ယောဂီတို့အားကောပြကျော်မုံတို့ပြန်လူတန်းခြင်းဒုမာတဘာအာရုဇေယောဂီများဖြစ်ကြသည်ဒေါမိမိခိုင်မိသားစုယောဂီဆောင်တွေ့တထောင်ကြနဝကမတထောင်ကြပေါင်းနှစ်ထောင်ကြ တော်မြင့်မြင့်စံအဝါကမတတော်မြတ်တော်ဤတန်တတော်မြတ်တော်ကိညုတတော်မြတ်တော်သင်္ကြီးစုတတော်မြတ်တော်နွယ်ဝင်းတထောင်ကြတော်တင်မြင့်တထောင်ကြတော်စိန်တင်တထောင်တော်တင်မြင့်တထောင်ကြဟမ်ဒီလိုဟာရင်းရောင်ပြန်ဆွဲရမှလို့ဖြစ်နေပြီနော် ဒေါ်မြင့်မြင့်ဒေါ်မြင့်မြင့်စံတထောင်ကြဒေါ်ရီတန်တထောင်ကြဒေါ်ခင်ညိုတထောင်ကြဒေါ်သိငီစိုးတထောင်ကြဒေါ်နွယ်ဝင်းတထောင်ကြဒေါ်တင်းမြင့်900ကြဒေါ်စိတ်တင်ယောဂီဆောင်တထောင်ကြဒေါ်စောကြည်ယောဂီဆောင်2000ကြဒေါ်တင်မြတ်မိဧဝိယဝိဇ္ဇ3000ကြကိုအောင်ဆိုးလွင်မမှုမှုသမိသားဓမ္မပူဇာတထောင်ကြ ဥဖေဝင်တော်တင်စမိသားစုယောဂီဆောင်ငါတောင်ကြကိုအောင်ဆမ်းမအေတုမိသားစုမန္တလေးမြို့ထုံးမုံရှိထုပ်အေးမွန်အိယထောက်ကင်းစုမိသားစုနဝကမတထောင်ကြတ်တို့ကိုတီတီလူတာယတာနာကုသိုလ်ကံစေတနာနေစေသတ္တလည်းဖြင့်ချက်ပြုတ်ကျွေးမွေ့ တန်ရှည်ရတို့ဖြင့်လုံအားပေးကြရတဲ့မိဘူဆောင်မတော်တောင်းတို့အဖွဲ့ဤဝေယဝိသသီလအာရုံသောသူတော်ရှင်တို့တရဏဂုံသုံးပါးရှိပါသီလဆောက်ပြရတဲ့သီလကုသိုလ်ကံစေတနာဟောကြားတော်တရားကိုနာယူခြင်းဓမ္မသမဏကုသိုလ်ယောဂီများတို့က၎င်းတရားဝဲပြည့်စုံသည့်အခါ၎င်း တရားထိုင်ရာသွားဖြစ်တဲ့ယုံနာကိုရှုမှတ်ပွားများအာထုကြရတဲ့ဘာဝနာမယပုံညာကရိယာကောင်းမှုစေရနာတို့ကြောင့်မိမိတို့မြို့ရွာသာသနာကိုကြောက်ကြတော်မူကြသည့်သံဃာတော်ဘောင်းရှင်ကောင်းတို့နှင့်သာသနာနွယ်ဝင်သီလရှင်များမြို့နေသူပေါင်းရွာနေသူပေါင်းအိမ်နေသူပေါင်း မြေမောက်တရားနာသူတော်ကောင်းတို့ဤကိုတွင်ကိုပါနထာနာတို့၌မကောင်းသောဘေးနှိဋ္ဌရံဆွဲအန္တရာယ်ခသိမ့်ကင်းလွတ်ငြိမ်းချဝေးကွာကြ၍အသက်ရှိနာကိကြမ္မာချမ်းသာခြင်းစရှိသောအိဋ္ဌာမင်္ဂလာကောင်းကျိုးဖြာပြာနှင့်မဖို့နိဗ္ဗာန်ကိုလွယ်သောခြင်းလင်းသောအသိဉာဏ်ဖြင့်မြန်မြန်ကြီးဆိုက်ရောက် မျက်မှောက်ပြုလွယ်နိုင်ဟပါစေမယဗန္တေသန္တာရဝတ္တဒုက္ခတောမောစနထာယတိတရဏိနသဟမေတ္တာပုဗ္ဗေကမံအချင်းကသမန္နာကတံ ဥပောတ္ထသီလံယထာဥဒိဋ္ဌံအမာဓိယာမရှင်ဘုရားဤတော်မြတ်သည်ဂုဏတိယေသန္တရာဝတ္တုကပိတုမကင်ဝေယာမံယနိဗ္ဗာန်ကို ရေတန်တောင်းတလူလာကြ၍ဗုဒ္ဓမြတ်ဖရာပညာထားသောနမောသာသာဘဂဝါတောအရာတောအာမသံဗုဒ္ဓသာသုဗုဒ္ဓတရဏ အောင်ဆိုပါတယောက်ကရှည်အောင်နေတဲ့နားပါတယ်ဆိုကျိုးမဲ့ကိုဖြောက်ကျိုးရှိရောက်စောင်းလျှောက်ဖရာကိုွယ်ဤ ရှင်ရဲ့လွန်မြောက်ချမ်းသာရောက်စောင့်ရှောက်တရားကိုွယ်ဤအလူနေသလောက်ကျိုးများမြောက်ရှောက်ရှောက်တန်ငါကိုွယ်ဤဤသို့အဖြစ်ကိုွယ်အာထာယ သရဏဂုံသုံးပါးနဲ့တကွာဘာနာတိပါဒာဝေရမဏိအေရာမလုံးနဲ့သေတုဝါယေဝေရာကဝေရမာယေမနာယေလုံးကြီးနဲ့ဝေရမဏိဝေရမဏိဝေရမဏိနဲ့ဘာနာတိပါဒာဝေရမဏိ ရာယံမိဝေရမဏိမလေးရဲ့ငါတော့မပြောကျင်တော့ဘူးအေးအဲ့ဒါပဲသိက္ခာပရသမာဓိယမိကဖျားဟောမဟုတ်ဆရာတော်ကြီးတွေကအတိုင်းအတာတစ်ခုမှသိအောင်လို့နှခမ်းတတ်တာအနာတိပါဒဝေရမဏိဆိုရင်လည်းပြီးတာပဲမြန်မာစကားတော့ကနားလည်ဖို့ဒါတော့ဘုသူတအဖြစ်နဲ့ချ ဆိုပါဏာတိပါဒဝေရမဏိအေးဝေနဲ့ရာနဲ့ပေါင်းရင်တော့ရာဖြစ်သွားဝေရမဏိအဒိဏာဒါနာဝေရမဏိအေးအလာရာပြန်ပြီငေါနေနော်တလောက်ပြောတာတည်းကမရဘူး ခွဲဆိုဝေရမဏိပြီးရောပဲအဒိဏာဒါနာဝေရမဏိအေးအဲ့ဒါအဲ့ဒါကြောအဒိဏဒါနာလို့ဆိုတတ်တယ်မမှန်ဘူးပြောရရင်အာဂမဒိဏကပေးအဒိဏမပေးတာကိုအာဒါနမှယူတာအာမပါပဲအဒိဏဒါနာဆိုရင်အဲ့ဒါဒါနာကပေးတာမပေးပေးပေးငါရွှေွက်ပေးဖြစ်သွားပါ ဒါကြောင့်အဒိဏာဒါနာဝေရမဏိအဗျမ္မစရိယဝေရမဏိမုသာဝါဒဝေရမဏိမသုရာမေရယမစ္ဆပမဒ္ဒ နာဝေရမဏိအေးအဲ့ဒါသူရမေရိယရာလေးတွေဆိုတာမဟုတ်ရက်ဒါသူကမစ္ဆပမာမစ္ဆသူကမစ္ဆမဟုတ်ဘူးမစ္ဆဟောလဲပမာဒမဟုတ်ပမာဒက်တန်ယုတ်တန်လေးနဲ့ဆိုတာသူရမေရိယမစ္ဆပမာဒဌာနာဝေရမဏိ ဝိကာလဘောဇနာဝေရမဏိနိစ္စဂီတဝါဒိတဝိတုကရတနာမာအဲ့ညာမှာတို့ရှင်သာမဏေဆယ်ပါးတိရမှာဒါကိုတပားကွက်ယူလိုက်တယ်။နောက်ကမာလာကဏ္ဍကိုတပားကွက်ယူလိုက်တယ်။အာဒါပြကိုယ်ရည်နေတပည့်တော်လောတိရမများဘူးလားသွားမလို့ ဘုရားကငယ်ရွယ်သူများမှုစေရနာအကျိုးတစ်ခုအနေအချင်းသိအောင်လို့ပိုင်းပေးတာတို့လူတွေကအသိဉာဏ်ရှိပြီးသားဆိုပြီးတော့အဲ့ဒီနိစ္စကိတနဲ့မာလာကနာကိုပေါင်းယူတာတွေးမရပါဘူးတိုင်းလည်းမတိုင်းတာကြပါဘူးရဟနာလောက်တယ်ဘုရားဆိုတော့နေသာကူတော်ဝါတာဟုတ်ကွာတော့ဘာမှမကောင်းအောင်နေခဏနဲ့လို့อืม အာမရိုက်တာနော်တော်ကြတော့ဘုန်းကြီးကအဆိုးမြင်ဝါဒဖြစ်မှာသို့လို့ကိုင်းတော်ပြီးနားမလဲနားလဲအောင်ပြောမှဘုန်းကြီးတို့တာဝန်ပေါ့ဆိုနိစ္စဒိတဝါဒိတဝိတုကဒသနာဒါကွင်နေကြတော့ဒီပိုင်းဒသနာဝေရမဏိသေကပရသမารိယမိတော်ဒါမဲ့ဝေရမဏိပါပဲသေကပရသမารိယမိကဘုရားအောင်မဟုတ် ကဏ္ဍတကုအပိုင်းတကုထင်အောင်ရှေ့ဆရာကြီးများကထက်ပြထားတဲ့စကားအဲ့ဒါအချို့ကအဲ့ဒီသိက္ခာပဒသမารိယမြေမပါရင်တခါလို့ရှောရှောရှောရှောပြီးလိုက်သွားရဘုဒ္ဓတာရှိရဂိုင်းဆိုမဲ့မာလာကဏ္ဍဝိလေပနာအဲဝိလေလို့မဆိုပါဘူးဝိလေပနာဝိရတဘုတ်လေပနာကတဘုတ်ဝိကအထူးထူးအပြားပြလေပနာကလိမ့်ချင် အထူးထူးပြပြလိမ့်ချက်ဒါဝိလေပနာလို့ပြောဆိုရင်အနက်ကกว่าသွားတယ်ဒါဝိလေပနာဓာရဏမန္တနာဝိဘုတနာနာမဟုတ်နော်နံငရင်တော့တောင်မွေတန်လေးနဲ့ဝိဘုတနာဌာနာဝေရမဏီအဲဒီနေရာသတိထားကြည့် အကျွေးထားလို့မဖြစ်ဘူးသူဆိုင်ရာကိုချက်ချင်းပြောမှအဲအဲ့တော့တို့ဒီရှစ်ပါးသီလမှာပေါ့ပြန်ပြီးတော့သိက္ခာပုဒ်ကြီးပါဏာတိပါဒဝေရမဏိအာရိဏဒါနာဝေရမဏိကာမေသမိသာသာရာဝေရမဏိမုသာဝါရာဝေရမဏိသူရာမေရိယမေတ္တပမာဒဌာနာဝေရမဏိငါးခုမြောက်မှာဌာနာပုံလေးပါနောက်တစ်ခုဝိကာလဘောဓနာဝေရမဏိ နေသာဂိတဝါရိဒဘုသူကတသလမာရဂနာဝိလမနာဒါရဏမန္နာဝိပတနာဌာနာခုနှစ်ခုမြောက်မှာဌာနာလေးတခုပါနာဥဇာသေနမာသေနဝေရမဏိသူရဲ့ဌာနာမှာတော့ရှစ်ပါးသီလမှာတဲ့6ပါးကတော့ယိုယိုနှစ်ခုကဒီဌာနာလေးပုတ်ပိုးပါနေအဲ့ဒါဘာပြောတာလဲဟောအဲ့ဒါတော့ဘာပြောတာလဲဆိုတော့ဘုန်းကြီးတို့ သူရမေရယမစ္ဆာပမာဒဌာနာဝေရမဏိဆိုကြပါသူမတိမိုင်မဲ့တွေ့ဝေသည်အလျောညီစွာရှေးတုန်းကရှေးတုန်းကဆိုတာတရားမနာမီပြီးခဲ့တဲ့အချိန်ဟာရှေးပဲအယက်တိသာတောက်စားခဲ့အဲဘုရားဝတရားဘုရားပဲတော်တော်တရားဝဲကြုံလို့တရားနာတဲ့အချိန်ကစမတော့တော့ဘူးလို့ ကိုယ်စိတ်ကဆုံးဖြတ်ပြီးတော့တရားကြီးယဟနာအထိဖြစ်တိုင်းဒါပဲဒါကြောင့်ဌာနပုဂ္ဂလိကပါသို့တော့ဒါကမသိလို့တောက်ခဲတာမျိုးဖြစ်ရအသိကောက်တဲ့အဝင်နဲ့သိရတဲ့နဲ့တောက်လို့ကတော့မရဘူးဒါလေးလည်းသိတာနောက်တစ်ခုအခုမာလကနာဝိလိပနာဒါရဏမန္နဝိဘုတဏဌာနာဟောဌာနပုဂ္ဂလိပါဒိဗေကအမျိုးသမီးများလိမ့်ချေသားတယ် တိလယူပြီးတဲ့အချိန်ကစနောက်ထမလိမ့်ရင်အဲ့ဒါမလိမ့်တော့ဘူးမချဲတော့ဘူးဆိုပြီးအာထုတ်ရဟနာတိဖြစ်တယ်အဲခုနပြောလို့အတိကောက်ကအဝင်နဲ့တော့မလုံနဲ့ရတဲ့ဆိုပြီးတိရသားနဲ့လိမ့်လို့ကတော့မရဘူးမတိလို့လိမ့်လာခဲ့တဲ့တာရင်နိုင်တခုကတရားဘောကြုံလို့တဏှာဖွေးသားနဲ့ဝင်လာရတာကြအဲ့ဒါဌာနာဆိုတဲ့စကားလုံးကပြောတယ်ဟုတ်ပလားတွေးမိဘူးကြရလား ဘုရားကျူမိုးကျိုးပြည့်တပည့်ဘုရားသေးတယ်ကောင်းမှုတော့တုတ်တုတ်ကြီးစုပေးရကြီးတွေးဘူးပေါ့ဒါရတို့လူတွေကဘာသာရေးမဟုတ်ဘူးတွေးဘူးလားမတွေးဘူးလားနောက်ထပ်မတွေးဘူးတွေးမှတွေးအောင်ရှာတာအဘလေအဲတွေးမှတွေးအောင်ရှာတာအများလူကြီးပါလားပြောလို့လည်းမကောင်းပါဘူးအိမ်တော်အဲ့တော့ငါ့ကိုလို့ကြွေးမလားဒီရောက်ရတကယ်အာကိုတလားအဲ့လိုတွေးမှတွေးအောင်ရှာတာဟုတ်သလားဟုတ်သလား အောက်ပါတယ်မမာပါဘူးဟုတ်လားအေးအဲ့ဒါပဲတွေးမှအတွေ့ကရှာ မတွေးပဲနဲ့ကတော့ရှားဘူးအဲ့ဒါလေးတွေးရဒါကြောင့်ဘာသာရေးမှာဒုလောကလူသားတွေကတိတ်အောက်ချီလွတ်နေကြတယ်ဆိုရင်အဆိုးမြင်ဝါဒဖြစ်နေတယ်ကြီးအခုသီလယူပြီးလေးကိုလက်ဥကမပါတော့ဘူးကဲလက်ဥတွေကဘယ်ရောက်ကုန်မလို့ဩကြွေးထားတာအဲ့ဒါပဲပြီးမှပြောရင်ဘယ်တော့ကတုံးလို့ပြောဦးမှာဆိုမာလာကန္ဒ ဝိလေပနာဒါရဏအဲ့ညမှာလဲရာကောက်တံဗရာကောက်တံပြီးအောင်ဆိုဒါရဏမန္တနာဒီဓာတ်ကြတော့ဓာတ်ရင်ကောက်တာရာကောက်တာမဟုတ်ဘူးမန္တနာဝိဘုတနဌာနာဝေရမဏိလာဗျာမီနော်ဝေရမဏိ တတိရှိပါဘုန်းကြီးတို့လည်းပိဋကဆိုတာတတိနဲ့နေရတာသို့ဥဇာတယနာမဟာတယနာဝေရမဏိတိတရဏေနာသဟအထေငမေတ္တာပုပ္ပင်ကမဥပောတထသီလသမာဓိတဝအပမဒေနသံပါဒေထသမာဓိ ပါဠိကလာသေးတယ်ရှားကတရွတ်တိုက်ဆိုအာမဗန္တိဂိုင်းတော်ပြီအဲ့တော့ဘုန်းကြီးတို့မနေ့ကဗုဒ္ဓဘာသာရဲ့အစစလစအမိပေးပြီးတော့ဗုဒ္ဓဘာသာတို့ရဲ့အစဗုဒ္ဓဘာသာတို့ရဲ့အလဲဗုဒ္ဓဘာသာတို့ရဲ့အဆုံး ဘုရားဘာသာဝင်တွေဟာအကျဉ်းစာကိုယ်ဘာသာရဲ့အနှစ်သာရအစလည်းအဆုံးကိုသိဖို့လိုပါတယ်။အဲကြောင့်နဲ့ဘုသုတရှိတဲ့လူတွေကတော့သိကောင်းသိမယ်။ဘာကြောင့်လို့တရားရဲ့ဂုဏ်တော်6ပါးမှာသွဲခါတဂုဏ်ပြောသူအခါတသူကကောင်းစွာအခါတကဟောကြား သက္ကတဆိုတာကောင်းစွာဟောကြားဘာတွေနဲ့ကောင်းစွာဟောတာလဲသီလအစသမာဓိအလယ်ပညာအဆုံးလို့အစရောအလယ်ရောအဆုံးရောအကုန်လုံးအကောင်းဆုံးနေအပြည့်ဟောထားတဲ့တရားပါအရိယနိုင်ရှင်ကြည့်ရဲ့ကြိုးကြိုးသောဝါဒဘာသာတွေကအစတော့ကောင်းတယ်လို့လို့အလယ်ဆုံးကြတော့ရှော့သွား တချို့ကြအလဲတော်ကောင်းတဲ့အစနဲ့အဆုံးကပွတ်တော်တော်ဖြစ်တယ်တချို့ကအဆုံးပိုင်းလေးတော့ကောင်းပါရဲ့အစနဲ့လည်းကမကောင်းဘူးဒါတို့လူသားတွေလည်းပဲလောကီသမှုရိယနေခသိပါတယ်ဝတ္ထုတို့ဇလန်းတို့ကြည့်ပါလားအေးချို့အစာမကောင်းအလဲကောင်းတယ်ဆုံးမကောင်းချို့ကြအလဲကောင်းတယ်စာဆုံးမကောင်းဘူးတချို့ကြဆုံးကောင်းတယ်စာလည်းမကောင်းတချို့ကြအစာလည်းဆုံးအကုန်လုံးကောင်းတယ် အခုဗုဒ္ဓမြတ်စွာတရားကလည်းပဲအစရောအလယ်ရောအဆုံးရောကောင်းဘာဒီကြောင့်ကောင်းတာလဲဆိုတော့အစမှာသီလအလယ်မှာသမာဓိအဆုံးမှာပညာခင်မြင်ခေတွေးတဲ့ပြောရရင်သူ့မှာဘောင်ကတ်ထားတဲ့ဒသနာသဘောပါတယ်ဘယံဝတာကြီးရှိကမရှိပြောတာမဟုတ်ဘူးအစမှာသီလရှိကံအလယ်မှာ တမာရီရှိကံအဆုံးမှာပညာရှိကံအဲ့ဒါကြောင့်နှစ်ပေါင်း2550နှစ်ရှိလာပြီခနေ့အထိမပြောက်ပြက်သေးဘူးစုစည်းခိုင်မှာကြစ်လက်စွာနဲ့ထားခဲ့လို့မှန်ရလားခြားသောဘာသာယူဝါဒတွေဆိုတာကနှစ်ပေါင်း100တထောင်စသည်ဆိုရင်ပြောက်သွားတာအေးတို့ကတော့မပြောက်ဘူးတာတွေ ခြားကြသောဘာသာယူဝါဒတွေကဒီကန့်သတ်ချက်တွေအပြင်လေသူတို့ပြောတဲ့စကားနားထောင်ပြအထွတ်မတဲ့ထွတ်တဲ့ငရေချိတတ်တယ်ဆိုပိတ်တာတို့ဘုရားကကြိုက်တလောက်မေးစားကြိုက်မာယူမကြိုက်မယူနဲ့အေးအချို့ကြတော့လေပညာတော်ဆက်ပါနဲ့ပြီးတော့သူတို့ပြောတာနားထောင်ဒါပဲကောင်းကျိုးဆိုပြသူတို့ကတောင်းဝယူမယ်ဆိုပြီးတော့သူတို့နဲ့ပြီးတာဘုန်းကြီးတို့မြတ်စွာဘုရားကဒီလိုမဟုတ်ဘူး မအေနဲ့သဖအေနဲ့သမီးဖြစ်ပါစေကိုလုံးမှာကိုရကိုသွားမှာကိုရောက်ကိုစားမှာကိုဝကိုပြင်မှာကိုလှကိုကြင့်မှာကိုရမိဘကကြင်ုံနဲ့တရားကြင်ုံနဲ့သာသမီတရားရတယ်ဘယ်မှရှိဘူးသာသမီကြင်ုံနဲ့မိဘမှာတရားရတယ်ဘယ်မှမရှိဘူးလေဒါကြောင့်ဘုရားမြတ်စွာရဲ့ပုရုဇဉ်လူဘဝရခဲ့တဲ့သာတော်လေးရာဟုလာမတူပါလေ အဲ့ဒါကြီးအဘယသားတော်ဘယသားတော်နဲ့ပြောတာဗုဒ္ဓဘုဗ္ဗဂရိကနိဘုရားလူအဖြစ်တုန်းကရခဲ့တဲ့သားအဲ့လူကဘုရားဖြစ်သွားလို့ဘုရားသားတော်လို့ပြောတာမမှန်ဘူးတကယ်ပြောရင်ဘုရားအလောင်းတော်ဘဝကရတဲ့သားဘုရားဖြစ်မှဗမိမနဲ့မှမညာဘူးဒါပေမဲ့ပြောစမှာကဘုရားသားတော်ဘုရားသားသိပြီးသားနေအဖြစ်တာပြောကြတာပါကြိုက်တာ အကယ်၍ဖအေတရားကျင့်ထားတာသာသမီအလိုလိုရမယ်ဆိုရင်ဗုဒ္ဓမြတ်စွာဆိုတဲ့ဖအေကျင့်ထားတာလူဘဝကသူ့သားရဟုလားတရားလွယ်လွယ်နဲ့ရရောပေါ့အခု73နှစ်တိုင်တိုင်နှစ်လားငါလားကျင့်ရဒါကြောင့်လူဘဝဆူတောင်းဆူယူမရဘူးပေးလို့ကမ်းလို့မရကိုကိုတိုင်းပဲကျင့်ရမှန်ရလား အေးအဲ့ဒါသွက်ခါတော့သီလအစာကောင်းခြင်းသမာဓိအလယ်ကောင်းခြင်းပညာအဆုံးကောင်းခြင်းကောင်းခြင်းသုံးပါးနဲ့ပြည့်စုံစွာဟောထားတဲ့တရားတဲ့ဒီပြင်တရားတွေအဲ့ဒီလိုအာမမခံရဲပါဘူးလေဘာသာရေးဘုန်းကြီးတော့မပုတ်ခဘူးနှိုင်းရှင်ပြတာလေ့လာကြည့်ပါဘုန်းကြီးတို့ဗုဒ္ဓဘာသာနဲ့မောင်အံ့တို့စသည်ရေးထားတဲ့ဘာသာကြီး၄ရပ် အဲ့ဒါဟိန္ဒူဘာသာဗုဒ္ဓဘာသာခရစ်ယာန်ဘာသာအစ္စလာမ်ဘာသာသူတို့ရဲ့ခေါင်းဆောင်ကြီးတွေမွေးဖွားခဲ့တဲ့အရတေသနယ်မြေနှစ်ခုလပြီးတော့သူတို့ရဲ့ဘာသာအယူဝါဒလက်ကိုင်ဆိုတာတွေပြအဲ့တော့နောက်ဆုံးတစ်ခုလေးပြောကြည့်တို့ဗုဒ္ဓဘာသာကိုအချို့ကအာလူတွေကိုအသက်သွင်းပြီးမှကိုးကွယ်တဲ့ဝါဒအဲ့လိုပြောကြ အေးအဲ့တော့ဘုန်းကြီးတို့ကတော့အနိုင်တဲ့ပြောရင်တော့အေးတို့ဘုရားကဒီဘယ်တော့ကြည်လိုက်ကြည်လိုက်ဘုရားတည်ငြိမ်တော့ပဲပြောပြရစီတော့ဒီပဲဘုရားကြီးကြည်ပါပုံပြပါမဲ့မရှုမလားရှုပ်မဲ့ပြီးတော့နေတာတို့ဘုရားတိကြည်တဲ့လေးနဲ့တဲ့အိန္ဒြေရှိတဲ့သိက္ခာရှိတယ်ဒါကြောင့်ယုတ်တုနေအပြင်ကိုးကွယ်တာသူတို့ဘုရားကြီးကလူရှိဘန်းပြလို့မတော်ဘူး အဲဒါကြောင့်ရုပ်ပုံမရှိဘူးလို့ဟိုနေရာပြောနောက်တနေရာကျတော့ဘသူနဲ့လက်သီးထိုးလို့နာယွနာသွားတယ်ဆိုတာတွေကလည်းရှိသေးတယ်ခြေမြင့်မခိုင်းပါလားအဲ့တော့ဘုန်းကြီးတို့ကအောက်မေ့တယ်အေးမြန်မာခရစ်ယာန်တွေမြန်မာအစ္စလာမ်တွေရှိနေတာဟောအခြေခံကိုယ့်ဘာသာကြကြမသိလို့ဖြစ်ရတာပဲလို့ကောက်ချက်ချဒါကြောင့်အခြေခံကိုယ့်ဘာသာကိုသိအောင်တိတိပပအားထုတ်ရလေ့လာရရှာမိရ မေးမြန်းရရွှေနှွေးရမှားရလားအဲ့ဒါလေးသိစေခြင်းလို့ဘုန်းကြီးတို့ရဲ့နှလုံးသားနဲ့တထထဲကြတယ်ဘူကလေးရှင်ပါဏိတမောကျွန်းရှင်ပါဏိတအဲ့ဒီစာကိုဘုန်းကြီးကအဲ့ဒါဖတ်ပြခိုင်းရှိစီမနေ့ကဘုရားဘာသာမင်းတို့ရဲ့အစသီလဖြစ်ကြောင်းကိုပြောခဲ့ပြီခဏိဘုရားဘာသာတို့ရဲ့အလဲအဲ့ဒီဘုရားဘာသာတို့ရဲ့အလဲဟာ တမာတိဆိုတာလေးကိုဘုန်းကြီးတို့အာယုံယူဝင်စားကြည့်ကြရအောင်အဲတော့ဘုရားဘာသာဝင်တို့ရေစဖြစ်သောသီလအကျင့်ကိုဆောင်းမှာ6ပုဒ်တို့ဖြင့်ဤအရှင်တင်ပြပြီးပြီပြီဒါမနေ့ကတလုံးမကြံဘုန်းကြီးတို့ဖတ်ပြီးဘုန်းကြီးတို့ကထိုးစကလေးတွေတွင်းပေးပြီယခုဘုရားဘာသာဝင်တို့ဤအလဲအကျင့်ကိုဆက်လက်တင်ပြပါမည်ဘုရားဘာသာဝင်တို့အတွက်အလဲကျင့်စဉ်က တမာတိတိဤတမာတိကျင့်ခြင်းကိုသမထဟုလိခေါ်၏ဟောပြလတသောကမ္မထာ၄ချက်မှတဘာဘာကိုရှုမှတ်ပွားများလျင်မိမိစိတ်သည်အာယုန်တစ်ခုတည်း၌စုဆိုင်တည်ငြိမ်လာပြီးတမာတိရလာဖြစ်လာသောကြောင့်ယင်းကမ္မထာ၄ချက်ကိုတမာတိအကျင့်ဟုခေါ်ဆိုပြီး ထိုသမာဓိရလာဖြစ်လာသောအခိုက်၌ကိလေသာនិဝရဏတို့ကိုငြိမ်းသွားစေတတ်သောကြောင့်၎င်းကိုပင် သမထဟုအမည်တစ်မျိုးနဲ့ခေါ်ဆို၏တဲ့အဲအဲ့ဒါនិဝရဏဆိုတာဒီထဲပါလာတို့လူတွေကတော့ကြားနေကြမို့သာនិဝရဏပြောလိုက်တာនិဝရဏဘာရဲ့လို့သိဖို့ရတော့မြတ်တာလေ့လာယူပါလေ အဲ့တော့နေဝရဏဆိုတဲ့စကားလုံးကအပိတ်အပင်အရှိအတာအကန့်အကွယ်အနှောက်အယှက်ကိုနေဝရဏလို့ခေါ်ပါဒီတော့ပိတ်ပင်ရင်ဓာရှိခြင်းဟာဘာလဲနေဝရဏဟုတ်ပါလားအဲ့ဒီနေဝရဏကလည်း၅မျိုးရှိပါတယ်ကာမိသန္တနေဝရဏဗျာပါဒနေဝရဏဌိနမိတ်တနေဝရဏဥဒိစ္စကုက္ကုစ္စနေဝရဏ ဝိရှိကိစ္စနိဝရဏဘယ်နှပါလဲနောက်ဆုံးကပါတဲ့တော့ထင်တယ်ပြောလိမ့်မယ်လို့ဝိရှိကိစ္စဝိဘာသမတ္တိကခွဲပြောထားတာဝိရှိကိစ္စတော့ဝိစီတံတော့မကြပါရခြင်းနဲ့ဝိစီတံကြားရင်ရင်ခုန်လွန်းလို့ဘုန်းကြီးတို့ကာကြီးတထောင်လောက်အလန့်ထောင်အထက်ကကထုံးကြီးနဲ့ဘုန်းကြီးတွေအဲ့ဒါစီးလာတာတွေ့ဆိုပြီးဝီစီဘုန်းကြီးဗတ်ကေးရဗတ်ကေး အဲအဲ့ဒါကြောင့်ဝီစီတန်ကြရင်ရင်တုံတယ်ဝီစီကိစ္စပြောနဲမေကြီးဝီစီဝီစီကိစ္စအေးဝိဆိုပြီးလေရှူလာအောင်တညလောက်အိတ်ချင်းအိတ်လိုက်အောင်ပြီးတော့မှရှိကိစ္စလို့ဆိုတကတိမှာပဲအဲရှာရီကသေးလာတော့ခက်တယ်အဲ့ဒါပြောတာပေါ့ဆုံးမလို့မရဘူးရှက်ကြောပြတ်ပြီဆိုတာဝိရှိကိစ္စ ဝိကင်းသောရှိကိစ္စရှိကုမှုကင်းသောရှိကုမှုဆိုတာရှင်းမမီတော့ဘူးရှင်းကုလို့မရတော့ဒါကိုပြောတယ်။ကိုက်တာအဲ့တော့ကာမိသန္တာနိဝရဏဗျာပါဒနိဝရဏဌိနမိတ်တနိဝရဏဩရိဇာကုကုသနိဝရဏဝိရှိကိစ္စနိဝရဏအဲ့ဒီနိဝရဏဟာအဘိအပင်ရှိတာဒီနိဝရဏတွေရှိနေရင်တဲ့ ဘာဝနာကုသိုလ်ဇံမဲ့ဖို့ကိုမဖြစ်လို့ညနိဗ္ဗာန်တ၅ပါးនិဝရဏဘာဝနာကုသိုလ်မဖြစ်အောင်တာတာဒီនិဝရဏဇံတရားမဖြစ်အောင်တာတာဒီនិဝရဏမတရားမဖြစ်အောင်ပိဋ္ဌာတာဒီនិဝရဏဖို့တရားမဖြစ်အောင်ပိဋ္ဌာတာនិဝရဏနိဗ္ဗာန်မရအောင်ပိဋ္ဌာတာဗာလဲအဲဒါကြောင့်និဝရဏဆိုတာပိတ်ပင်တာရှိခြင်းនិဝရဏဆိုတာ အေးအဲ့ဒါသတိထားအဲ့တော့ဘုန်းကြီးတို့တရားဓမ္မမြတ်និဝရဏဖြစ်ပုံလေးကိုပြောပြဒါလည်းဘုန်းကြီးတို့ကိုယ်ပိုင်မဟုတ်ပါဘူးမြတ်စွာဘုရားပေးတဲ့အသိပါပရောဖက်ဆာကမ္ဘာပညာရှင်ကြီးတွေကဘုရားလက်ထက်တတ်တော်နဲ့တတ်တော်ထင်ရှားတွေ့ခြင်းကမေးဗျမဏပရောဖက်ဆာကြီးရှင်ကြီးကောရမတဲ့ရှင်ကြီးကောရမဟာနာမည်ကြီးပုဂ္ဂိုလ်တယောက်မိစားမရချေတဲ့ဆွေးနွေးပြရဆွေးနွေးပါမေးပါ ကျွတ်တို့လေအင်မတန်ချေပြွန်မာတယ်ဆိုတဲ့ဝေဒပေတာတက္ကတည်းအဲ့ဒါကြီးပြန်ပြီးတော့သုံးသပ်အံတဲ့အခါမိမိပျောက်ပျောက်သွားတယ်ရှင်ကြီးကိုရမရဲ့အဲ့ဒါဘယ်လိုဖြစ်တာဘုရားတက်ကနေပြောလိုက်တယ်အဲ့ဒါនិဝရဏဖုံးတာပါတယ်တော့အေးនិဝရဏဖုံးတာនិဝရဏဆိုတာအပိပင်စီတာပဲမေ့သွားအောင်ပျောက်သွားအောင်ကွယ်သွားအောင်သူကဖုံးလွှမ်းကာဝလိုက် ဟုတ်ပလားကောင်းပြီဒါကဘုရားပေးတော့အဒီဘုန်းကြီးတို့တရားဓမ္မများကိုတွေးနေစဉ်းစားလိုက်အင်မတန်ကြည်ပြုံနဲ့ဩကာသစတဲ့ဘုရားရှိခိုးဒီအင်မတန်ကြည်ပြုံနဲ့သောက်တာနေတခါနေရရွတ်ကြဖတ်ကြရှိခိုးကြတဲ့အခါမှာစိတ်ကဟိုဒီဒီရောက်သွားရင်ဟင်ငါဆိုပြီးသားမဆိုးရသေးဘူးလားကြံမြန်းနေရတလားဟောမဖြစ်ဘူးဘူးလားအဲ့ဒါနိဝရဏပဲ အေးအဲ့ဒါလိုကိုတွင်ခန္ဓာရောက်အောင်ကြည့်မှဒီစာတတ်တာဒါကြောင့်အင်္မတမကြည်ပြုံတာကိုနေကြပဲဒါပေမဲ့လို့ကအဲ့ဒါကြီးမိမိပြောတခါတည်းတွေးဦးမရဘူးတွေးလေဆုံးလေတွေးလေစဗျာပါဒအလိုမကြတာဘာလို့မရမှာတော့ဆိုတော့ဗျာပါလိုက်ပဲရမှာတော့အဲ့ဒီကြမှာတပြေးပြေးခန္ဓာလေးအေးအောင်လို့နောက်ကြောင့်ဘွားကနေဆိုပြီးပေါ်လာရှင်းတော့ကဓမ္မရီကဆရာတော်တစ်ပါးအလူအကြောင်းဟောတယ် ရဝိသခဒါမျိုးသမီးဘက်ကအလူအတအမတမှရက်ရောတယ်အာအလူကိုအကြောင်းပြုဝိသခကြီးတို့ဘယ်လိုဘယ်လိုဆိုပြောနေတာဒါပေမဲ့ तू ကပြောခြင်းဆုံးကလောနေတော့အဲ့ဒီဝိသခကိုသတိပြဟိုတကမာကြီးဗျာဟိုမင်းမကြီးလေဟိုเจ้าမကြီးဗျာနဲ့ရှင်းနေတွေးလို့ကိုမရဘူးရှေ့စကားရှင်ကလည်းပြတ်သွားမှာဆိုရဲဒါကလည်းတစ်စင်တွေးတော့ပြရပါ နောက်ကြတော့မှကိုင်ကိုင်အဲ့လိုပြောရရင်နောက်ဆုံးတရားပွဲသိရတဲ့ချပြီးတော့မှရှမ်းရှမ်းပြုံးအမြအမြယူတော်မူကြပါပလင်မောဆင်းတော့မှဝိသခါဆိုခေါင်းနဲ့ပေါ်လာဟင်ခေါင်းမခုနကမေ့နေတာအခုမှငါတုတ်ရလို့ဆိုတဲ့အဲ့ဒါနိဝရဏဖုံးဒါဝိသခါနာမည်အမတန်ကြီးတာသို့သောနိဝရဏဖုံးတော့သူ့နာမည်ဘာဖြစ်တော့ငုံနေတယ်ပျောက်နေတယ်မှန်ရလားပြိတာအေးအဲ့ဒါပဲဗျ ဒါကြောင့်နိဝရဏဆိုတာအပိတ်အပင်အစီအတအကအကွက်အနောက်အရှက်အဖုံးအကွယ်ဟာဘာလဲနိဝရဏဆိုဘာဝနာကုသိုလ်ဇံမေဖို့ကိုမဖြစ်လို့ညာနိဗ္ဗာန်တာငါးပါးနိဝရဏ နိဝရဏဆိုတာဘာလဲအပိအပိအရှိအတအကန့်အကွက်အနောက်ရှအဖုံးလွှမ်းဟာဘာပါလဲအေးအရာဝတ္ထုတကုမမြင်အောင် ဖုံးထားတာဘာပါလဲနိဝရဏအေးအဆောက်အဦစသည်မဝင်နိုင်အောင်တကားတွေပိတ်ထားတာနိဝရဏတော့ဒီခါထားတာအဲ့ဒါအပိတ်ပင်ကိုပေါ်လွင်အောင်ပြောတာနော်အေးအဲ့တော့နိဝရဏဆိုတာသဘောပေါက်သွားပြီအဲ့ဒီနိဝရဏကဘာနာပါတယ် တိကာမိသန္ဓနိဝရဏပါတဲ့တော့ကာမရဲ့သန္ဓရဲ့နိဝရဏရဲ့သုံးဖို့တွေ့လားကာမကဒီနေရာမှာနှစ်သက်တွေ့တာစရာသန္ဓကလိုလားမှုနိဝရဏပေါ့တစုံတစ်ခုကိုကတတ်မဲ့လွန်အာကြည့်သွားရင်အဲ့ဒါအမှန်မရတာဒါကြောင့်လောဘကြီးတရားမှမမြင်တော့အဲ့တော့ပြောကြတော့ဘာကိုပြောလဲအဲ့ဒီ ဥပါဒာတို့နိဗ္ဗာရဏတို့ဆိုတာအမိသာကွဲတယ်အဓိပ္ပာယ်အတူတူပဲအဲ့ဒါကိုကာမှုပါဒံလို့လည်းခေါ်တယ်ကာမကနေတဲ့ဖွဲ့ဥပကတ်ရောက်အတိအကျအာရဏကယူထားတာငါငါဥစ္စာငါဟာပွိပိုက်ပြီးတော့ဆွဲလန်းယူထားတာကာမှုပါဒံဘာပါလဲအေးအဲ့ဒါပဲခင်ဗျားတို့ဒါကြောင့်အိမ်တော်ကြီးလောကနေရှင်ပြရင်မယားတိဒါကြီး လင်ထိရဲ့ခုံမနာမီးတို့ကြီးအဲ့ဒါပဲဆွဲထားတာငါယောက်ျားငါမိန်းမဆွဲထားတော့အမြင်မှမမြင်တော့အဲ့နဲ့ပတ်သက်ဒုစရိုက်တွေရောဘာတွေရောတရားသောမတရားသောလုံးဝကိုနားမလဲတော့တရားပြောက်သွားပြီရှင်းမလားအဲ့ဒါကြောင့်ဘုရားကအဲ့ဒီကာမှုပါဒမဖြစ်အောင်ဆိုပြီးတော့မှတရားဓမ္မတွေကျင့်သုံးရဒါကြောင့်တနည်းပြောခဲ့ပြီရည်တဲ့နေတဲ့ငါလို့ရည်ထဲမှာပါရှိ ရွှတ်ရှိတယ်ငါရွှန်လို့ရလားဟမ်ဉာဏ်နဲ့ဟာဒီပါဇက်မပါဘူးလားရေထဲမှာပါရှိတယ်လေဒီအဲ့ဒီရွှတ်ရှိတဲ့ရေထဲနေတဲ့ငါရွှန်လို့သလားအဲ့ဒါဘုန်းကြီးတို့ကဒါပဲဇနီးမယားသမိတာကိလေသာမကင်းလို့အိမ်တော်ရဲ့သားပြုပြီးမဲ့ဒီလင်ဒီမယားကြောင့်အကုသိုလ်ပြုမဖြစ်ဖို့တိတ်အရေးကြီးတယ် သူများခုမှတတ်မှာမဟုတ်ဘူးငါမရငါပေါ်ကျင်လာတယ်ငါလည်းငါငါပေါ်ကျင်လာတယ်ဆိုတဲ့အဆွဲဟာလည်းအကုသိုလ်ပဲကိလေသာပဲရှင်တော်ကညီကိုနှစ်ယောက်လေအကိုကြီးအိမ်တော်ရဲ့သားကြစားမဲ့လူတယောက်ပို့လာပြီဆိုပြီးတော့အဲမယားနဲ့ညီငယ်အိမ်မှာထားအကိုကြီးကငါအကိုကြီးဖာယာတာဝန်ရှိတယ် သူတို့ကိုကြွေးမွေးဆောင်ရှောက်ပြုစုရမှာတာဝန်ရှိတယ်ဆိုပြီးတော့လဲထဲမှာသွားပြီးတော့နွားနဲ့ကျွဲနဲ့ရွှတ်နဲ့ဘွက်နဲ့ဆိုပြီးတော့အလုပ်လုပ်အဲ့တော့မနဲ့မရေအတုနိမရေမကြောင့်ပြက်စာနေချင်းဒီအတုနိချင်းဒီစာကြောင့်ပြက်ဘုံကြီးနဲ့ဘီအတုနိဘုံကြီးဘီကြောင့်ပြက်ဘီဆိုတာတင်စားပြောတာမိမဘီဆိုတာဘာလို့အမိမ့်ပါ ကိုင်းတော်ပြီဒါကြောင့်ပြိဿရေတဲ့မနစ်မကြီးအတူနီးတော့ဟောရင်ပါသွားကြရင်ပါသွားကြတော့လေငါမောင်းတယ်အဲ့တော့ဒီကိစ္စမျိုးဆိုတာခွန့်လွတ်တာမဟုတ်မုံနာဝေစားနိုင်သွားတော့မိန်းကလေးနေရောက်ယောက်ျားလေးနေရောက်အလုံး၄ယောက်တန်ငယ်ချင်းနောက်၂ယောက်ကဇုံတွဲအိမ်တော်ရဲ့သားကြဟို၂ယောက်ကပဲ့ ပဲတဲ့ယောက်ျားလေးကဟိတ်ကောင်းတဲ့ငါပစိုးမရှိလို့ကွာတဲ့သွားကြည့်လို့မင်းပစိုးပေးလိုက်ရော့ရော့ချွတ်ပေးလိုက်တာဟိတ်ကငါမိမမရှိလို့မမိမတညလောက်ငါးစားလက်တဲ့ရှိစားပေးနိုင်လေလားအဲဥပါဒာမဲနောက်မိမလည်းပဲ ဟိုတယောက်အလွတ်ကအပြောဟိကမငါပွဲသွားကြမရှိလို့အေးငါမင်္ဂလာဆောင်အလှပွဲပြီးငီးလုံးကြီးတွေပြေးလေစားရော့ရော့ချွတ်ပေးလိုက်ဟိကမငါယောက်ျားမရှိလို့နင်းလေလေငါတန်ကြလောင်ငါသမ်းပါဆိုငါမှာကိုင်ကြည့်တာဒါကြောင့်မဝေးစိတ်တဲ့ကာမဂုဏ်စိတ်ကပြင်းတယ်နော်သိကြောက်စရာကောင်းတာအဲ့ဒါတွေကိုဒုဒကရမရိယာရေးတယ်နေတယ်ငါလိုရေးတယ်မှာပါရှိ အဲဒီရှုံးရှိတတ်ရည်တဲ့နေတဲ့ငါရှုံးလူသလားအဲဒီလိုနေတတ်ဖို့အရေးကြီးတယ်ဒါသူတော်ကောင်းတာနိခတွေးတော်ညာနဲ့ဘဝတန်မိုးထားသူမှတန်မိုးမထားရင်တော့ဒီတမျက်နာဒီတဘဝဒီမယားမျက်နာဒီလင်မျက်နာလေးထောက်ပြီးတော့အကုန်လုံးပြကြတော့သွားရောပဲသဘောပေါက်ပါလားပေါက်ပေါက်နာနာပေါက်ကြာစံကြော်ဒီစားပြီးနာနာပေါက်သဘောပေါက်ပါလား မလေးဟဲ့ငါလောက်ပြောတာလဲငါမရှိဘူးလွယ်ပါဘူးထင်ပါရဲ့လူကြီးသူမိုက်တွေဟမ်ရှက်ကြော ကပြတ်နေမလားကိုင်ရှိတယ်သူတို့ကြတော့အပြစ်မတင်ပြဘုန်းကြီးကြတော့ဒေါသကြီးတာဘုန်းကြီးကတော့အပြတ်ပဲဟေးတယ်သူတို့ပြတ်တာကြတော့မမြင်ဘူးဗျကိုင်တော့ဟာပြီးစမ်းပြီလို့ပြောတာကိုင်ရှိတယ်ဗျအဲ့ဒါကြောင့်နောက်တစ်ခုပိန်တဲ့ဒီကိုဘယ်လိုစားရ စီလောက်ပြီးတော့စားတဲ့အခါချိုးမြတဲ့ရတာကြည့်လို့ရှိမကသလိုအိမ်နောင်သားမှုရှိပွားရေးနေပေမဲ့အဲ့ဒါနဲ့ပတ်သက်၍ဒုစရိုက်အစေမလူပါစေနဲ့ဖြစ်တတ်တယ်အများကြီးပဲဒီပြင်ဟာမပြောနဲ့မိဘရဲ့အမွေကိုလူကြပြီးတော့ဖြစ်လာတဲ့ဟာတွေအများကြီးပဲမှန်ရလားအေးဒါကြောင့်အင်္ဂလိပ်စကားပုံတစ်ခုက ဘဝဆိုတာတဲ့လှိုင်းလေပြင်းထန်တဲ့ပင်လယ်ပြင်မှာအချီကျိုးတန်လျှောက်ရတယ်လို့ပဲလိုင်းလေးတွေထံပင်လည်းပြင်မှာအကြည်ကျိုးတားကြလို့ဟန်ချက်ညီမညီလို့မြုပ်သွားရင်သွားပြီပေါ်လဲရမရှိတော့အဲ့ဒါဟာတရားနဲ့ထိန်ရဘာနဲ့ထိန်ရကိုင်းတော်ပြီပြိတ္တာရဲ့အဲ့တော့ကာမိသနာနိဝရဏကာမကနှစ်သက်ဖွယ်ဆန္ဒကလူလာတာ နိဝရဏကအပိပင်ရှိတာအဲ့ဒီနှစ်သက်ဘွားတစ်ခုကိုသိပြီးတော့လွတ်လာရင်တော့ဘာဝနာလည်းမဖြစ်ဘူးဇန်လည်းမဖြစ်ဘူးမဲ့လည်းမဖြစ်ဘူးဖို့လည်းမဖြစ်ဘူးနိဗ္ဗာန်လည်းမရဘူးတဲ့ရှင်းလားအေးအဲ့ဒါအရေးကြီးတယ်အဲ့တော့သူ့ကိုအများနာလဲအောင်ဘာနဲ့ဥပမာတင်တယ်လဲထားတယ်လဲတွင်ဖြင့်ကျွေးတင်တာနဲ့တူတယ်ဘာနဲ့တူဟုတ်ပြီ သင်များကြီးကကြွေးယူထားတယ်လို့အဲ့ဒီကြွေးမကြည့်ပဲနောက်ကရာထောင်ချီဝင်တော့အဲ့ဒီဝင်တဲ့ပိုက်ဆံတွေကကိုယ်ပိုင်မဟုတ်ဘူးဘာဖြစ်လို့ဒီကြွေးဆာရဝင်ရင်သမျှဝင်ကြွေးမကြည့်သမျှထုတ်ပြစီကကိုယ်ပိုင်မဟုတ်သေးဘူးပြေတာမှန်ရလားအေးအဲ့ဒီကြွေးခြေလိုက်မှတပြားဝင်လဲပဲကိုယ်ပိုင်တစ်ဆယ်ဝင်လဲပဲ အေးအဲ့ဒါကြောင့်တဲ့ဘုန်းကြီးတို့ပြိဿရေစီးပွားဖြစ်ခြင်းကြွေးကြည်အောင်ခြေရအဲ့ဒီကြွေးချင်တော့ဝင်လာသမျှကိုယ်စုကိုယ်ပိုင်ဖြစ်သွားပါပြီဒါကြောင့်ဆိုနှစ်သက်လိုခြင်းကြွေးမြည်တယ်လင်းလင်းပဲဖြောက်လေလင်းလင်းဆိုတာစာတော့ဒီရသုံးကတော့မြန်မြန်ပဲပြောက်ပါ ရှိရင်များကျွေးဖို့ကိုကချိုးချောင်းဝတ်စားပြီးတော့ကြေးအောင်ခြေလိုက်ရင်ဝင်လာသမျှကိုစိုးကိုပိုင်ပဲရှင်းလားအဲဒါကြောင့်တစုံတကုသောယောဂီတို့မှာသတိမြသမိတာတဲ့ရှိပါဥဒ္ဒယရဏကျွေငွေဆိုင်စပါဥဒ္ဒတိမြလည်းရခိုင်ညွချင်းမြင့်ကျွဲနွားအဲ့ဒါငါငါဥစ္စာငါဟာလို့နှစ်သက်မှုရှိနေရင်အဲ့ဒီနှစ်သက်မှုလေးကိုနှစ်သက်တယ်နှစ်သက်တယ်နှစ်သက်တယ်တဲ့ဟော အတိမေဣဇတကာမိသံတော့အေအတိမေဣဇတကာမိသံတော့ဒီပသနာတိကိုသနာမှာနိတ္တလွတ်လာမှုကမိသနာနိဝရဏလေးဖြစ်လာရဲ့အဲ့ဒါကိုလိုချင်တယ်လိုချင်တယ်ဒါမှမဟုတ်နိတ္တတဲ့နိတ္တတဲ့သကလုံးကပရဏမဟုတ်အခုသဘောအရှိနေရာလေးကိုအာယုယူရပါတယ် အဲဒီဆန္ဒဆိုတာစေတသိက်စေတသိက်ဆိုတာပရမတရားအဲ့ဒီပရမစေတသိက်ဆိုတာစိတ်ကိုမိပြီးတော့ဖြစ်ရစိတ်မရှိပဲသူလုံးဝကိုမရအဲဒါကြောင့်တို့ခန္ဓာမှာစိတ်တရားဟာယဉ်ကြိုက်ပဲစိတ်တရားဟာဒါကြောင့်ရှင်မှန်သမျှဘယ်ကိုမှဟုတ်ပြီသွားရင်လာခြင်းသာစိတ်ဟာလုံရင်အင်ကြီးဝချင်သာစိတ် ထိုင်ရင်ထားရင်ပြောင်းရင်ရွှေခြင်းနာစိတ်ထမင်းစားတာရည်တောက်ခြင်းနာစိတ်ပြင်းနာပြောတာစိတ်တွေ့တာကြံနာစိတ်ယောဂီများအဲ့ဒီစိတ်ပိုင်းဆိုင်ရာချင်းဆိုတဲ့သဘောလေးပေါ်လာရင်ဘယ်ကုမှပြစ်မှရေးကြည့်တယ်ယနေ့ကဝိပဿနာနည်းတွေကမှတ်မှတ်မှတ်တာပြောတာဘယ်မှရမှမသိပဲဖြစ်နေတယ် သူဘာသူထားစရာနေရာနဲ့ထားမှုနှုတ်ရှိရဒါကြောင့်တရားရှိလို့ဘယ်လိုမှတ်ရင်လဲလို့မေးရင်ဟောင်းနဲ့ပိန်နဲ့လို့ဝမ်းပိုက်ကိုမှတ်ပါသည်ဖေရဒါမှမဟုတ်ဝမ်းပိုက်ကိုဟောင်းနဲ့ပိန်နဲ့လို့မှတ်ပါသည်ဖေရဈဉ္ညာဘယ်လိုမှလဲခြေတော်ကိုဘယ်လန်းနဲ့ညာလန်းနေလို့မှတ်ပါသည်ဒါမှမဟုတ်ဘယ်လန်းနဲ့ညာလန်းနဲ့လို့ခြေတော်ကိုမှတ်ပါသည်နှစ်ခုနှစ်ခုပြောပါထားစရာနေရာရှိမှထားစရာနေရာမေးမှတ်ပါတယ်မှတ်ပါတယ်ဒီအမှတ်ကဘယ်ရောက်နေမှမသိဘူးဟုတ်ဗလားပြိဿ အေးအဲ့ဒါသိရေးကြည့်တယ်ခိုင်းတော်ပြီဒါကြောင့်နဲ့ကာမိစ္ဆနာနိဝရဏဆိုတာပရမနန္တဘောတယစေတသိက်ဒီစိတ်ကိုမိသောကြောင့်ထိုလိုချင်မှုစေတသိက်တွေဖြစ်လာရင်စိတ်ဣတိယယဉ်ရိုက်ကိုမှတ်ပါလိုချင်တယ်လိုချင်တယ်လိုချင်တယ်ဟောတက္ကမတက္ကပြောက်တက္ကမတက္ကပြောက်မြဲလို့လားမမြဲလို့လား စွတ်ဆိုင်မိုက်ဟင်ငါလူချင်းနာကဒေဇနရီမြဲတာမှမဟုတ်ပဲဒါကြီးကိုငါငါဥစ္စာလို့ဆုပ်ကင်ထားရင်ငါပဲနစ်နာမယ်ငါပဲမာမယ်ဟောချင်းချင်းညာလေးနဲ့သူပယ်လိုက်ပြီအဲ့ကြမှာတော့အရှိအာယုဆက်မှာပါဒါကြတော့ဓမ္မာနုပဒနာတတိပဋ္ဌာဝိပဿနာနည်းနဲ့ပြောတော့ဘာပါလေ ဓမ္မာနုပဒနာသတိပဋ္ဌာန်လို့ခေါ်သည်နောက်ဝိပဿနာပိုင်းဆိုင်ရာကြတော့အဲ့ဒါလာပါလိမ့်မယ်။ကိုင်းတော်ပြီ။ဒါကြောင့်ကျွေးတင်တဲ့ပုံကိုယ်ဒီကျွေးကို အပြတ်ခြင်လိုက်ကိုကတော့ဖြစ်သလိုလေးပဲချိုးချမ်းစားကျွေးချင်မှဝင်လာသမျှကိုပိုင် ကိုပိုင်ပစ္စည်းရှိတဲ့အခါကြတော့လည်းပဲအေး100ရှိ33ပဲ1000ရှိ103ပဲ ။ဘာကြောင့်လို့ကိုယ်မှလည်းအဆွဲအပွားသားမယားတွေနဲ့ကိစ္စဆိုတာအနာဂတ်ဘာတွေပေါ်လာမှမသိသေးဘူး။ဒါကြောင့်ရရစားစားအဲဝဝဖြုံဖြုံလူမသုံးနဲ့ရှိရမြအဲ့လိုသုံးရပါလောကလူတွေရဲ့ချဲနေပါလေလွယ်လွယ်ရလွယ်လွယ်လွယ်ပဲအရင်လည်းတောက်ပြတကယ်ရင်းလည်းပြေးပြေးတာကိုယ့်ရဲ့လုံအားနဲ့ရလာကြတာပေးနိုင်တယ်ဘုန်းကြီးတို့ပေးနိုင်ဘူးရင်နဲ့နှလုံးနဲ့အောက်နေအောင်ဟောတာမှန်ရလား အေးအဲ့ဒါပဲအဲ့ဒါဘုန်းကြီးတွေကိုယူဘက်ခန္ဓာယူဘက်ခန္ဓာအမှန်ယူရအောင်53နှစ်သမင်းငတ်ခံလာယူနိုင်အောင်53နှစ်သမင်းငတ်ခံလာရတာအမဲလွယ်လွယ်လေးနဲ့မှနဲ့စာဘကရင့်နေပြီ ဂိုင်းတော်ပြီဒါကြောင့်ကြွေးကြည်မှသာလင်ဝင်လာများကိုပိုင်ဖြစ်သလိုနှစ်သက်မှုဆိုတဲ့ဇနီးများသမိသားချိပါဟုတသက်ရှိသက်မနှစ်သက်နေရင်ကြွေးတင်နေပြီကြွေးတင်နေဘာဝနာကုသိုလ်ဇာကုသိုလ်မဲ့ဖို့နိဗ္ဗာန်မရဘူးဒါကြောင့်အဲ့ဒီနှစ်သက်တာလေးကိုနှစ်သက်တယ်နှစ်သက်တယ်နှစ်သက်တယ်နှစ်သက်တယ်လို့မာသူတန်လေးပြောက်နှစ်သက်မှုလေးငြိမ်ပြောက်သွားတော့မှဖောင်းနာပိဏချက်မှာဆိုနှစ်သက်လို့ခြင်းနှစ်သက်လို့ ကျွေးမြည်တင်လင်လင်ပဲဖြောက်လေအဲအဲ့တော့နှစ်သက်မှုဆိုတာလေးရဲ့လူချင်းမှုရဲ့လေပေါ်မှုပြောင်းမှုဖြစ်မှုပြတ်မှုမြင်သွားတော့သူ့ကိုမြင်းမြဲဆွဆွကြီးရှုပ်ကြိမ်မထားတော့ဘူးမှန်ရလားအခုသာလူချင်းနာပါနောက်ကြတော့လေဒါဒီတိုင်းနေမှာပါပဲဘုန်းကြီးတို့တရားဓမ္မတော့နှုတ်ကဟိုဟာလေးအသေးစားမြင်လူချင်းတာဒါရပါပြီတဲ့ပြီးတော့လည်းပြစ်ထားတာပါပဲ ဟုတ်သလားဟုတ်သလားအမလီရကသတော်ကတော့ဂျာလေသွေးဝီးတဲ့ထဲမှာတဲ့နောက်ကြတော့သားမိ၃လေးယောက်လေတယောက်တယောက်အပြစ်မြင်တော့ဘုန်းကြီးဖေကခေါ်သွားသားမှာကိုရောတကာကြီးအာမေမကောင်းမှကြောင်းဖို့မကောင်းမှပဲဖို့ဟောတက်တယ်မကောင်းလို့ကြောင်းဖို့ဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်နတ်ဗျာပကြီးစရာခေါ်ပြီးတော့ဆိုင်းဘုတ်ပြင်မယ် နော်လူပြက်ပြင်းဆိုင်ပါတယ်အခုပြက်တဲ့လူတွေပဲပို့ထားလူပြက်ပြင်းတိုင်းမှာပို့ထားသည်မိမနဲ့ယောက်ျားဘသူကများဩဒါပြင်မိမတွေကတော်တော်ပျက်စီးဟန်မှန်လားတကားကြီးတကားကြီးတွေအင်းတိတ်မပြောနဲ့နောက်ကမြင်လားဟိုမှာ နေကြောင်းတော့ပြောမှအိမ်ချမ်းမှဖိုက်တွင်ရောကိုဆွဲလိမ့်မယ်တဲ့အဲ့ဒါပဲအဲ့ဒါပြက်တဲ့လူတွေပြင်းနေတာအဆီရင်ဖြစ်လာတဲ့ကားဘာလို့อ่ะဝါရှော့ပြင်းတော့လေပိတ်ခွက်လာတာအဆီရင်ဆိုတိုက်တာခိုက်တာအဲ့ဒါတွေဘာလို့อ่ะတူကြီးနဲ့ခါတဲ့၅ပေါင်းလူ၆ပေါင်းတော့တိုးုံတုံးနဲ့မထူရဘူးလားအခု9ရက်ရှိပြီတစ်ချက်မှမနဲ့သေးဘူးဒီနေ့ကငေါ့ယူမဲ့ငေါ့ထားပြီ နောက်ကျရင်လာလိုက်မယ်ဟမ်ဗမာပြည်ဆိုရင်ဘယ်သူပါလဲလက်ဝဲအကျော်ကချောလုံးအမလီဟေနုဟိုဘက်ကစမ်းလည်းမရဒီဘက်ကစမ်းလည်းမရပါလားဘယ်သူပါလဲလုံးချောဟောဗျာမလီဟေငါနဲ့နော်အေးအဲ့ဒါပဲ သူတို့ဒူဝန်တို့ဝန်ချိုင်းတို့နဲ့ဟုတ်လားဒါဗမာပြည်ထိပ်သီးတွေအဲ့ဒါသူတို့ကြီးသူတို့ဆိုအခုချောလုံးကလုံကျော်ရပါတော့သူကလက်ဝဲချမ်ပီယံဖြစ်နေတာဂိုင်ထားဒါကြောင့်ကာမိသနာနိဝရဏကိုပယ်ရမယ်အဲ့ဒါကိုရှုမှတ်ပြီးတော့ပယ်ပါတို့မှလက်နဲ့ကောင်းရတယ်အကူကရိယာဘာမှမလက်နဲ့ထုတ်တာရှားစရာမလိုသိပ္ပံကရိယာဟာအဲအင်တာနက်တွေ email တွေကွန်ပျူတာတွေရှားစရာလိုသေးလား အဲကိုကဝိပဿနာကွန်ပျူတာနဲ့ဖြတ်ချလိုက်ရုံပဲသိကောင်းတာမှန်ရလားဂိုင်းဆိုနှစ်သက်လို့ခြင်းကျွေးမိတင်လင်းလင်းပဲဖြောက်လေနောက်တကူဗျာပါဒနိဝရဏပြောကြည့် အေးမြာပါရဆိုတာစိတ်ပြတ်တာစိတ်ဆိုးတာ အလိုမကျတာဒေါသဖြစ်တာ အခဲမကြည်တာလက်တုပ်ပြန်တာအဲ့ဒါပါလေပြာပါဒနိဝရဏကပိတ်ပင်တာจิตတာတယမဆိုတဲ့လမ်းပြောက်ကြီးကိုအဲ့ဒါမမြင်ရမတွေ့ရအောင်ဆိုပြီးပိတ်ပင်တာကြည့်တယ်ဗျာပါထနိဝရဏ ပြပါဒဆိုတာစိတ်ပြက်တာစိတ်ဆိုးတာအလိုမကျတာဒေါသဖြစ်တာကလဲသားချေတာညညွဖွဲတာလက်တုံပြန်တာအဲ့ဒါဘာလို့ပြပါဒတို့ပရမတ္ထတရားထဲမှာပြပါဒအမည်နဲ့ပါဘူးအဲ့ဒီပြပါဒအရာကောင်းရင်ဒေါသကိုကောက်ရတယ်အဲ့ဒီဒါပဲခင်ဗျားတို့ကိုရီးယားကားတွေကြီးနဲ့ရှုပ်ဖတ်ဆိုပြီးလောနာသွားပြီပေါ့ကုသိုလ်လားအကုသိုလ်လား ဟိုတရားနာရတာနဲ့ကိုရီးယားကဇာလန်တွေကြည့်ရတာဘယ်ဟာကောင်းဆယ်ရက်အတွင်းတော့ပြောဦးပေါ့ကန့်သတ်ထားမှာဟုတ်လားဆယ်ရက်အတွင်းတော့ပြောဦးပေါ့မှန်ရလားအေးအဲ့ဒါပဲဟိုတရားနာလာရတာနဲ့ခေါက်ရိုက်တာဘယ်ဟာကောင်းတော့ဒါတော့ဘုန်းကြီးကငှဆောင်းတာလားတဲ့တဲ့ပြောတာလားပြောပါ တရားနာတဲ့ခေါင်းရိုက်တာဘယ်ဟာကောင်းတော့อืมအဲ့ဒါပဲမှားရလားကိုင်းတော်ပြီခုနကပြောတာအဲ့ဒါသတိထားဒါရုံထုံးရတဏှာတယ်ဘုရားဘာသာလေးအချိန်နေလားဟာတာဖြစ်နေကြတာတနေ့နှစ်နာရီလောက်မှအချိန်မမေးနိုင်ရင်တော့ကိုယ့်အတွက်အရှုံးပေါ်မှာပေါ့ သာပရိသရေတဲ့ဒါကြောင့်ပြပါဒဆိုတာစိတ်ပြက်တာစိတ်ဆိုးတာလိုမချတာဒေါသဖြစ်တာ အခဲမကြေတာလက်တုံပြန်တာရံညို့ဖွဲ့တာ ကလေးစားခြေတာအဲ့ဒီသဘောတရားမျိုးကိုစိတ်တက်ကနေတဲ့ကျွင်တရားမှမမြင်တော့ဘူးဘာဝနာကုသိုလ်စံတရားမတရားဗုဒ္ဓရာနိဗ္ဗာန်တရားလည်းမရနိုင်တော့ဘူးဒါကြောင့်နဲ့အဲ့ဒီလိုဗျာပါဒနိဝရဏဖြစ်လာရင် ဘုရားကိုယ်တော်မြတ်ကြီးကပြောတာယောဂါစုကတ္ထာနဲ့တူတယ်ဘာနဲ့တူအေးအမှားတော့ဆိုးဆိုတော့အဆုံးစွန်တိုင်းအောင်ဘုန်းကြီးကပြောလိုက်အမှားတော့ယောဂါကတ္ထာနဲ့ယောဂါဆိုဘာယောဂါကောင်းနော်ဘာယောဂမှ မကောင်းမှုပြိဿဤအနာယောဂဖြစ်ခြင်းတဲ့နေရာဖြစ်ပြောပြီးပြီဘုန်းကြီးတို့ငယ်ချင်းတုန်းကပေတိပြစ်ကြခေါလီလုံးလက်ရလက်ထားကြတော့ပေတိပြစ်မကောင်းဘူး ဒီနာယူခြေတော့ပို့မယ်သူပို့လိုက်တော့ဘောလုံးကန်တော့မကောင်းမြန်အဲခါပို့ထားမယ်ဆိုတော့လုံကြီးဦးနေဝင်တော့မကောင်းမြန်မူကဲဘယ်နေရာကောင်းတာရှိအဲ့လိုပဲအနာယောဂဖြစ်လာရင်ပရိသတ်ရေတဲ့စားလို့လည်းမကောင်းတောက်လို့လည်းမကောင်းနေလို့တိုင်းလို့သွားလို့လာလို့အိတ်လို့လည်းမကောင်းဘူးတရားရှုမှလို့ရောကောင်းသေးလားဒါကြောင့်ယောဂယောဂီပုဂ္ဂိုလ်ကယောဂကင်းအောင်လုပ်ရပါ ယောဂကိရောအထိုင်မှအသွားမှအစားမှအနေဓာအယူမှအပေါက်မှရတပည့်ဟာဒီလေအကုန်မှန်တာပါပဲမှန်ရလားဘာကြောင့်သူကထိုင်တနာကြီးခြင်းရတနာကြီးထိုင်တနာကြီးခြင်းနဲ့စားတော့လေသူ့အချင်းမနေ့စားနေ့စားကွက်တိမှန်ရလားအေးအိမ်မှာပြောကောင်းရင်ဖင်ကအမြောက်ပအောင်ထိုင်ပြောတာဈေးရောက်နေပါလေကောင်းရင်ဒီမှာအဲ့လိုမဟုတ်ဘူးတနာကြီးထိုင်တနာကြီးခြင်းညာချောင်းအမလီပြီးရင်တို့ယောဂီတွေဘာဖြစ်မလဲ မေသူမနဘာဖြစ်မလဲကုသောနာဆံရောက်သွားတော့မေသူမနဘာဖြစ်တော့အလွန်ရဲ့မပြေကုသောနာရေလို့ဘာဖြစ်မလဲကိုလွမ်းဘူလွမ်းဘူမလွမ်းဘူလွမ်းဘူမလွမ်းဘူငိုပါနဲ့ကွယ်ဆိုပြီးတော့လွမ်းဘူတွေဖြစ်ကြပါဗျ။ဂိုင်းတော်ပြီဒါကြောင့် စိတ်ပြည့်စိတ်ဆိုးဆိုတာပြပါဒအဲ့ဒီပြပါဒဖြစ်လာရင်ယောဂကထာနဲ့တူတယ်ဒါကြောင့်ယနေ့ကဘာနဲ့အဝနေမကောင်းရင်ကျမ်းမာရေးခွင့်ပေးထားတယ်အဲ့ဒါရုပ်နေမကောင်းဘာနေမကောင်းလဲရုပ်နေမကောင်းတာလူတွေအသားပေးရတယ်စိတ်နေမကောင်းတာကြတော့ကအဲ့ဒီလိုမဟုတ်ကြဘူး လူတွေကလည်းခရင်မဆိုင်ဘူးကိုယ်စိတ်တဲ့သုံးတကုသောအာယုံကိုတာဏမမလိုချင်တယ်ဟာငါတော့ဟိလောဘယောဂဖြစ်နေပြီဒီလောဘယောဂပျောက်ကင်းအောင်ကုမှာဟာဒီကောင်မကျေနပ်တော့ဒီကောင်မမကျေနိုင်တာဒေါသဖြစ်လာရင်ငါစိတ်ယောဂဖြစ်လာပြီဒီယောဂပျောက်အောင်ကုမှာအဲ့ဒီလိုရဘယ်နှယောက်ကုကိုတော့ခိုင်းတာပြီတရားဝသိညာဘုန်းကြီးတို့အဲ့ဒီစိတ်ယောဂအရေးကြီးဆုံးကိုယ်ယောဂဆိုတာက တဘဝလုံးမပြောင်းနိုင်တဲ့အရေးရေစောလက်ချွတ်တို့တာလပရိုစီနုနာယောဂအလားအေအိုင်ဒီယသယောဂအိတ်ချအိုင်မီယောဂဖြစ်ချင်တယ်လို့ဖြစ်ဒီဘဝပဲနောက်ဘဝဒီယောဂပါလာမယ်လို့ကိန်းနေပဲမရမှာမဟုတ်ဘူးလောဘရှိလာရင်အဲ့ဒီလောဘကခုနကညီကိုနှစ်ယောက်ညီနဲ့မရမကြသူတို့နှစ်ယောက်တိုင်ပင်ပြီးတော့မှအဲ့ဒါပြောပြသားမဟုတ်လားပြောပြသားမဟုတ်လား အေးအဲ့ဒီမှာကြီး तू ဟာငါဘာတရားထုတ်ဖို့လိုသေးလို့ငါဘသူဒါမှလည်းမဟုတ်ဘသူလက်မှလည်းမသားဘူးငါကောင်းရောကောင်းဝင်တယ်ငါမိသားစုကျွေးမွေးတယ်ငါဘာတရားအထုတ်ဖို့လိုသေးတယ်ဆိုတော့ကဲမယားပေါ်ကျင်လာတဲ့အစွဲတော်ညီငယ်ကခုတ်ဖြတ်တဲ့အခါကျတော့မှငါမယားကငါပေါ်ကျင်လာတဲ့ဆိုတဲ့အတွက်ကြောင့်အဲ့ဒီအိမ်မှာလေးမွေဖြစ်ရတယ် လင်းမွေးဖြစ်ရနေပြီးတော့တခါဒီမယားကပဲအသက်ကိုင်းလို့တတ်တော့ခွေးဖြစ်ရခွေးဘဝကသေနတ်ဖြစ်အဲနွားဖြစ်ရနွားဘဝသေလူဖြစ်ရလူဖြစ်တော့အဲ့ဒီမိမဘိုက်ထဲမှာသွားပြီကိုမိမရဲ့ဘိုက်ထဲမှာအမေပြန်ခေါ်ရဒီလိုဘဝတန်တရားတာသိနေရင်မိမိမိတို့မိသားစုရတစပွဲတဲ့တောင်ထမင်းစားခြင်းတရားမရှိတော့အဖေနဲ့သမီးတို့သာပြောပြမယ်ရှိဖို့ကလင်မယား အမေနဲ့သားဆိုရင်ရှိဖို့ကလင်မယားမောင်နှမဆိုပေမဲ့ဘဝတိုင်းဘဝလင်မယားတုတ်ခဲ့တာလေအများကြီးဘလောက်ရှက်ရှရာကောင်းမှန်ရလားဗျာအဲ့ဒီတာဝေကလေးတွေယူကြရတယ်အဲ့ဒါကိုကိုကတော့အဟုတ်ကြီးထင်နေတာတကွက်ခြံထားတာကိုဘာခြံထားတာလဲအဲတကွက်ခြံထားတာအဲ့တော့ကလေးနဲ့လူကြီးဘယ်သူကตาတော့ဟမ် ဟုတ်လားကောင်းပြီကလေးကြောင့်ပကံကွဲသွားတော့ကလေးကပါပြောမေးတဲ့ဖေးတဲ့ကျမကြောင့်ပကံကွဲသွားတယ်ရှောက်ချက်ပြီလူကြီးရောက်ကွဲသွားကွဲမှန်ပေါ့နေတော့ကဒီနာလာထားတာဟောသူ့ကြောင့်လည်းကွဲတယ်သူများလည်းလက်ညှိုးထိုးတယ်အဲ့တော့ကလေးနဲ့လူကြီးဘယ်သူကလိမ့်မှာဒီထဲမှာနော်နော်အငယ်ဆုံး လူကြီးကတော့ကြောက်စရာကောင်းတယ်နော်မှန်ရလားဒီထဲမှာနော်နော်အငယ်ဆုံးအဲအဲ့ဒါကြောင့်ရွတ်ဖြောက်ခြင်းခြင်းရမယ်ရဂိုက်တာပါတော့ဒါကြောင့်ယောဂတကူဖြစ်လာရင်ကိုယောဂနဲ့စေယောဂမှာတဲ့ဟောကာယရောဂီတဲ့တိတိခါယကိုမှာဖြစ်တဲ့အနာရောဂါတဉ္ဇခမကုသင်းနဲ့စိတ်တာရောဂံစိကိစ္စတုစိတ်ယောဂါကိုအရင်ခုပါ ဘာကြောင့်လို့သူခိတောကရရောဂေပိစိတ်တေနိဂရမယေတတိစိတ်တေစိတ်နဲ့နိရာမယေနာကိမိတတိရှိသောကာယရောဂိပိကိုမှာဖြစ်ပွားနာယောဂများဟာလည်းသူခိတောချမ်းသာနိုင်ပါတယ်။ဒါကြောင့်ဘုရားယဟန္တာပလုံးသီလောက်ယောဂဖြစ်ဒီယောဂိနာဒီယောဂနဲ့လုံးဝမညီဘူးပိတာ။သူမှစိတ်ယောဂမရှိတော့ ဘုန်းကြီးတို့တရားတော်မတမလေးခေါင်းလိုက်တာမလုံးလိုက်တာတရားအထုမိမိမိဆေးသွားတောင်းနေရတာဟုတ်သလားဟုတ်သလားဟုတ်သလားဟုတ်သလားအဲအဲ့ဒါပဲဒါကြောင့်ကိုယောဂနဲ့စေယောဂဘယ်ဟာကပြင်းထန်လို့ဘယ်ဟာကဆိုတဲ့ဘယ်ဟာကိုရင်ကုရမယ် ကိုစကားလေးကိုမှတ်ထားကြပါလို့တနေ့တနေ့ငါမှလောဘနာဒေါသနာမောဟနာမာနနာဒိဋ္ဌိနာနဲ့ပေါ့ဗျာဘယ်နှခါမှန်းကူကြလူတွေဟာတရိษံလောက်မှအကျိုးမကြဘူးဆိုရင်နာပါမှာအေးဘုန်းကြီးတော့ဝေဒနာပြပွဲသပိတရားကောင်းကြီးတွေတခုရှိတယ်ဇတ်တော်ပါစိတ်ဝင်စားအောင်သာပြောရ

သူ့တကောင်နဲ့နဲ့နွားတရားအားနဲ့ရှင်နိုင်တယ်နွားအဲ့ဒီနွားကတကားတဲ့ဂျိုသွေးတို့တောင်မုံမှာဂျိုသွေးတော့အဲ့ဒီတောင်မုံကပဲ့ပြီးတော့မြေမုံတွေကတောင်မုံတွေကြတောင်မုံတွေကမူရဒေါသဖြစ်ပြီးတော့အဲ့ဒီမှာထွက်ပြီးတော့ကြိုက်လိုက်တာသေရောသေတဲ့အခါကျတော့လူတွေကတမိုးရှိနွားငွေကိုက်လို့သေတယ်ဆိုပြီးတော့ယူကျုံးမရတန်တာငိုကြတော့မှငွေရဩ ငါမှဘာမှဖြစ်တာမို့မျက်လုံးနဲ့ဖုံဝင်လုံးရင်အခုငါကြိုက်တာတွေသေဒီတကူတည်းသေတော့ပြီးတာမို့ဟိုပိုင်ရှင်တဲ့လူတွေလည်းပဲဩသူတို့မှစိတ်မကောင်းခြင်းကြီးစွာငိုကြယူကြငါဒီယောဂမပြောက်ပဲအစာရှာမထွက်ဘူးကြောင်းသွားဥပုံဆောင်မယ်မြေခွေးအစာရှာသွားစာရှာသွားတော့ယောနီချုပ်သားကလူဟာမြေခွေးဟာလိုက်ဟာလိုက်ဟာပြစ်တော့ခေါင်းတွေပါလေကွဲတော့ဩဒါငါအစာကြောင့်ဖြစ်တာ အဲ့တော့ဒီယောဂမပြောင်းမချင်းငါစာရှာမတွဲဘူးဆိုပြီးဥပုံဆောင်သွားတယ်။ခိုင်ပဲတယ်တရိษံနေသူတို့ရဲ့စိတ်ယောဂဖြစ်လာတော့ပြောင်းအောင်လို့ဥပုတ်တရားနဲ့ဒါကတော့သူတို့မှတော့ဒါပဲလေသမထဝိပဿနာမရှိသမထတော့ရှိဝိပဿနာတရိษံမှာမရှိဘူး။အဲ့ဒါကြောင့်ဝိပဿနာဤကောင်းမရှိဒုက္ခတက္ကဓမ္မတွေဝိပဿနာဤကောင်းရနေပြီဗျ။ပလောင်ကံကောင်းတယ်မှန်ရလား အေးကိုဘဝတာမိုးလေးကိုပြန်ကြည့်ကြအဲ့ဒီမှာတဲ့ယသိယသိကမေးတာပေါ့ဟာဒီတို့ကပါကိစ္စသူတို့အကြောင်းအရာလေးပြောပြတာအဲ့ဒီမှာယသိကလည်းပဲသူကမမနာကြည့်တယ်တခြားမဟုတ်ဘူးဘုရားလောင်းယသိသူ့ရဲ့ဇံပင်ကြီးနဲ့ဆိုပြီးတော့မာနာကြီးနေလို့သူလည်းငါမာနာယောဂမပြောင်းမချင်းငါဆုံးကမထွက်ဘူးဆိုပြီးအဲ့မှာသူတို့ဤဝေဒနာပြပွဲနောက်တစ်ချိန်ချိန်မှာဟောပေးမယ်အဲ့ဒါကတော့ပြိဿရေ အခုဆောင်းရည်စကားမှာဟုတ်ပါမိုးရသည်ကုံတော့ပါပါလေဟုတ်တယ်ဆောင်းရည်စကားကြမျောဒါပဲအဲ့တော့တို့လူတွေကတရိษံလောက်မှအသုံးမကျဘူးလို့ဆိုရင်တော့နာမလားပဲမနာပါဘူးဆိုတဲ့အကြိုက်ဘူးပြနာအောင်ပြောတာမလီနာမတဲ့ဖြင့်အနာရီတရားအတူအဲ့ဒါပဲဟောပြမနာပါဘူးဆိုမှတော့အများတို့ဘာလို့လို့မှအလကားပဲ အေးအဲ့ဒါသတိထားဂိုင်းတော်ပြီဗျာဒါကြောင့်နဲ့ကိုယောဂနဲ့သေယောဂမှာစေယောဂအရေးကြီးသည်စေယောဂဆွဲသွားရင်ငါမယားငါမောကျင်းနာတဲ့ဆိုတဲ့လောဘစေယောဂကြောင့်ထိုအကိုကြီးဖြစ်တဲ့ပုဂ္ဂိုလ်အသက်ခံရပြီးတော့ငွေလင်းငွေဖြစ်တယ်၊ကိုယ်ဖြစ်တယ်၊နွားဖြစ်တယ်၊လူဖြစ်တယ်။ကြည်စားစေယောဂဘဝစက်တိုက်စက်တိုက်ကုသွားတာ ကိုယောဂအရင်ရစ်လက်ချေတဲ့လက်ပရစီနုနာယောဂဖြစ်ပေသည်နောက်ဘဝဒါမျိုးဖြစ်ရမယ်ဘယ်မှမရှိဘူးအဲအဲ့ဒီလက်ပရစီနုနာယောဂတဲ့တယောက်ရှေးတုန်းကတဲ့မြတ်စွာဘုရားတရားနာကိုကျင့်သုံးလို့ပျောက်သွားတာပျောက်သွားတယ်ဆိုတာကခုနကအဲအာ sorry sorry ဟိုသောတာပန်ဖြစ်သွားတယ်တရားရသွားတယ်ဟောဘာဖြစ်တော့အဲ့ဒီတရားရသွားတဲ့အခါကျတော့မှဒါကြတဲ့ သူရတဲ့တရားဘုရားဟောတဲ့အတိုင်းသူကျင့်လို့တပည့်တော်သောတာပန်ဖြစ်ပြီဗျာလို့ရှောက်တယ်ဒါပေမဲ့ပရိသတ်ကအများကြီးဆိုတော့တတွေးတတောင့်တကွေးမှာသူပရိသတ်ပြန်အောင်စောက်ပရိသတ်ဖွဲ့ဖွဲ့ဖွဲ့ဖွဲ့နဲ့နာပြီးပြီးပြပြပြန်ညအဲ့ဒါမှတရားမင်းကလားဟဲ့ငနူကြီးတဲ့တိတဲ့တရားမင်းကသူသောတာပန်ဖြစ်မှာဟဲ့ငနူကြီးတဲ့နေရောကငါပြောက်အောင်ကူပေးမယ်လေတဲ့နောက်အခုလို့တောင်းမစားရအောင်တဲ့ ငါပစ္စည်းတွေဆယ်သက်စားမကုန်ယရဏစိန်ကြောက်တွေပေးမယ်မင်းဖျားမဟုတ်ဘူးတရားမဟုတ်ဘူးတန်ခါမဟုတ်ဘူးလို့ပြောနိုင်မလားတဲ့တာမာလူဆိုရင်တော့ပြောလိုက်မယ်ဖြစ်ချင်းပေါ့ခင်ဗျားတို့အခုခေတ်မိမ့်ပါလေဗုဒ္ဓဘာသာမြန်မာမိဘကမွေးဖွားသူဖြစ်ပါရဲ့သားနဲ့စားဝတ်နေရေးလေးကိုမိပြီးတော့ခရစ်ယာန်လင်လောက်လိုက်အစ္စလမ်လင်လောက်လိုက်နဲ့ဟုတ်လားအဲ့ဒါပဲမကျင့်တတ် ဘာမှမဟုတ်စာဝတ်နေတဘဝကြီးအတွက်ကိုယ်ဘာသာနဲ့ကိုယ်လူမျိုးကိုဘီးမဆိုင်တော့မြမွေးတဆုံးဝါဒလေးနဲ့ဆိုပြီးတော့အဲ့ဒါအစားချောင်းအနေချောင်းဆိုပြီးတော့ဘာသာချားကိုလင်လောက်လိုက်တယ်ဟာကိုတော့ကိုကြိုက်လို့ကိုယူတာဘာဖြစ်တော့အေးဘာဖြစ်တော့ဆိုမွေးလာတဲ့သားသမီးရှင်မပြူရတော့ဘူးလေဒါဖြစ်တာကိုမေဖေကိုရှင်မကိုရကိုမိသားစုတက်ကသေလို့မှတရဏဂုံတင်မရတော့ဒါဖြစ်တာပဲဗျသဘောပေါက်ပလား အေးအဲ့ဒါပဲကိုင်းတော်ပြီဒါကြောင့်ခုနကစိတ်ပြည့်စိတ်ဆိုယောဂမျိုးနှိမ်ချိုးပဲဖြောက်လေစိတ်ပြည့်စိတ်ဆိုယောဂမျိုးနှိမ်ချိုးပဲဖြောက်လေမိုင်းမကျင်နိုင်ရဲ့ ဟောတာအေလိုနာမကျေနာရဲ့အေဒေါသအဲ့တော့ဘုရားစကားနဲ့ပြောရင်မကျေနပ်တာဟာဘာလဲအဲခင်ဗျားတို့ကိုအမေဖေနဲ့ကြွယ်ရမှာမကျေနပ်ဘူးအမေကိုဇနီးမယားသမီးသားနဲ့ကြွယ်ရမှာမကျေနပ်ဘူးအဲ့ဒါဘာတို့ဒေါသဒါကြောင့်တေလွတ်ငိုတယ်ဆိုတာဟာဘာလဲပြိတ္တာဒေါသဒေါသရဲ့အကျိုးချက်ပေါ့ အဲ့ဒါကြောင့်မကျေနပ်တာဟာဒေါသအဲ့ဒီဒေါသမကျေနပ်ဘူးအဲ့ဒီမကျေနပ်တာကိုကြောက်သွားအောင်ရှုမှရဒေါသဖြစ်တယ်ဒေါသဖြစ်တယ်သို့မဟုတ်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်အဲ့ဒါလေးကိုမိန်ပြော့ပြီးတော့ပြောက်သွားအောင်ရှုမှပြီးမှဖောင်းမိန်ကိုမှာဒါစီယောဂါကိုကုသတယ်နေဘာနေလဲဟုတ်ပြီနောက်တစ်ခုကဘာလဲ ဒီနမိဋ္ဌနိဝရဏပြောကြည့်ထိနထိုင်းပေါ်ဗျာမိဋ္ဌမိုင်းအနိကညမမှုပြုလိုက်အဲ့တော့ထိုင်းမိုင်ပြင်းရင်မှုဆိုတာဖြစ်လာရင်အဲ့ဒါတရားမရအောင်ပြိပင်နာထိုင်းမပြင်းမှုဖြစ်လာရင်အေးအဲ့တော့သမထဆိုတာလည်းအတူတူပဲကိုယ်သမထကမ္မထအာယဝိပဿနာလည်းအတူတူပဲ ဒါကြောင့်ထိုင်မဲ့ပြင်းမှုဖြစ်လာပြီးခဏခဏအိမ်ငိုက်နေပြီသူရဲ့တို့ရှင်မောက္ကလာ ကိုတော်ကြီးကိုဖျားပေးတဲ့အိမ်ငိုက်ဖြေနီးဘသူကဘသူကဖျားကဘသူကိုဘာပေးအဲရှင်မောက္ကလာဆိုတော့နာမကျော်ပုဂ္ဂိုလ်ကြီးမဟုတ်လားကောင်းမဟိခေကောင်မ ရှင်မောကလာကိုတော်ကြီးတောင်ငိုက်တာညီတို့ငါတို့ငိုက်တာဘာသန်းတယ်ငိုက်ကြရေငိုက်ကြရေငိုက်ကြရေငိုက်ကြရေမဟုတ်ရကြတော့ဟောဒီလူတွေကတော်တော်အတူယူတတ်တယ်ဗျကိုင်းတာနဲ့ရှင်မောကလာခွန်ရက်တဲ့ယဟန္တာဖြစ်အောင်အာထုပ်ပါလားဆို तू ကပါရမီရှင်ကြီးကိုတဲ့ဒါကြတော့ကြည်ငိုက်တာတော့ရှင်မောကလာကြီးတောင်ငိုက်တာကောင်းမဒွန်းငိုက်တာဘာသန်းလုံးတယ်ဒါကြတော့ကိုကြီးသူပြုကြ ရှင်မောင်္ဂလာ9ရက်နဲ့ရဟန္တာပြီးတော့အားထုတ်ရသူကပါရမီရှင်ကြီးကိုမချေနိုင်တာသဘောပါပလားအေးအေးအေးမကောင်းရာကြတော့လူတွေကအတူပြုတ်တတ်တယ်စံယူတတ်တယ်ကောက်ရာကြတော့အတူမပြုတ်စံမယူတတ်ဘူးအဲ့ဒီညင်ဆိုးကလေးလေးပဲဖဲကြပါဦးဂိုက်တော့ပြီအဲ့တော့တဲ့တို့စိတ်နဲ့ရှင်တော်ဘွယ်ရာဝဲတဲ့စံပြော တို့စိတ်လေးသာမြတ်တာပဲယာဝဲဝဲဘက်ကသူပါလေရှင်းရှင်းရှင်းရှင်းရှင်းမမောက်ကလာယာဘက်ကဘသူပါလေရှင်းရှင်းရှင်းသာတိပုတ္တရာတို့စိတ်နဲ့ရှင်းတော်ဝဲယာဝဲတဲ့စံပြောဒီအကနဘောငယ်မြတ်မေရောနပတန်ရလို့ဆက်လလွယ်တဲ့89ခုနှစ်ဖွာ လက်တော်ရွယ်စိတ်မှရွှေတောင်ထိတ်သပင်မျောတွင်သက်တော်ရွယ်စိတ်မှရွှေတောင်ထိတ်သပင်မျောတွင်တဲ့ဟောသူတို့နှစ်ယောက်ဟာပွဲကြည်ရင်းကတံဝေကဖြစ်ပြီးတောထွက်သွားကြရှင်သာရိပုတ္တရာလောင်းကလူပြိုတော်900ယထာ900ရှင်မောက္ကလအလောင်းကအေးလူပြိုတော်900 အဲ့လောက်အချမ်းရရှိပြီးတော့အတက္ကရာတောင်ကဂရေ40အတက္ကရာတောင်ကဂရေပေါင်း89ဂရေကျွယ်ဝတယ်လူမလိုက်ခဲ့တယ်အဲ့ဒါပေါ်ကြည့်ရင်မတန်တဲ့သူတို့တန်ဝေကဖြစ်တာတယ်ဘာဖြစ်တယ်ဘာလို့ဘာလို့တော့တို့လူတွေတရားနာရင်ဘယ်နှကတန်ဝေကဖြစ်ချက်ဓမ္မအိတ်ရှင်လက်ကတန်ဝေကဖြစ်တယ်ထထပြေးရင်တရားကိုကြောက်ကြောက်သွားတာပဲ တရားသာကြောက်တာဟုတ်လားအဲ့ဒါသတိထားဗျာအေးအဲ့ဒါနဲ့တန်ငယ်ချင်းတွေရောက်တိုင်ပင်ပြီးတော့မှတောထွက်သွားတာတကင်းတွေရောက်တိုင်ပင်ပြီးတော့ဘာဖြစ်သွားလဲအေးအဲ့လိုနဲ့ဒါကလည်းတောထွက်သွားတော့အဲရှင်သာရိပုတ္တရာကအရင်တရားရရှင်သာရိပုတ္တရာအလောင်းပေါ့သူကပြန်လာမှရှင်မောဂလံကိုပြောပြတယ်ရှင်မောဂလံကအဲ့ဒီရှင်သာရိပုတ္တရာထံကတရှင်းနာယူကျင့်သုံးရလို့သောတာပန်ဖြစ်တယ် အဲ့လိုသောတာပန်ဖြစ်တဲ့အချိန်ကကာလဘယ်လိုပဲပြောကြတယ်နောက်ဆုံးသူတို့ဟာဘုရားအစ်မဆရာအစ်မတွေ့တော့ဘုရားကြီးသွားကြအဲ့ဒါဘုရားကြီးသွားတော့မဟာတက္ကရီ148ခုနှစ်ပြာသူလောက်ွယ်နေမှာရောက်သွားတယ်ဘုရားကအဲ့ဒီမှာအေဟိဘိက္ခုခေါ်ပြီးတော့ရှင်သာရိပုတ္တရာတပည့်900ရှင်မောက္ကလတပည့်900 ပေါင်းဘလောက်ပါလဲ1200ဩဗျာဘလောက်ပါလဲခေါင်းဆောင်တွေဖြုတ်ဖြုတ်ပြဘယ်လောက်တော့မှာတော့အေး1200ဗျာအဲဒီမှာသောတာပန်တိသောတာပန်တိပြီးတော့မှအထက်မဲ့ဖို့ရဖို့ရအာထုတ်လိုက်တာ ဟောရှင်သာရိပုတ္တရာကိုရောမြတ်ကြီးကြတော့တဘူတွဲလာပြီးနေကြမှယဟနာဖြစ်တယ်ရှင်မောက်ကလာငါတဘူတွဲလာစမ်းရှေ့ရဲ့နေမှယဟနာဖြစ်တယ်သူတို့နှစ်ပါးတပတ်กว่าဘယ်သူကယတရားရအေးပရမသောတာပန်တို့ကရှင်သာရိပုတ္တရာအရင်ရတာနော်ယဟနာကြတော့ရှင်မောကလငါအရင်ရတာဘဝမှာဘလို့စိတ်ဝင်စားကြရကောင်း ဘာမှမလကဝတ္ထုစာအုပ်လျှောက်ပါနေကတွတ်မက်ကကြီးဝေဒနက္ခတ္တရောက်ပြီဒါဒီဖတ်ပါတော့ကောမဟာဗုဒ္ဓဝင်းနဲ့ဩမင်းဝတ်ဆရာတော်ရေးတာမြန်မာလိုပါဗျာနားမလည်မရှိပါဘူးဒါကြောင့်တို့လူတွေစာကြည့်နေစာကြည့်နေတော့အထိမကရွှေပကားမယ်စာညရစာမောင်ပါချမ်းမို့ဖြစ်ချပြမောင်ပါချစ်တယ်ကြီးပဲအေးဘာသာရေးနဲ့အတုအထိမခံတော့ဘူးအဲ့ဒါစာကြည့်နေလို့ နိုင်ငံရသားတွေကြည့်သူတို့ဘာသူတို့အရေးတီးပြောကြရှိမရှိရင်လင်မယားဖြစ်ပြီလေကိုယ်စာကိုကြည့်နေတာအေးအဲ့ဒါလေးတွေလည်းတို့တကာတော့မတွေသတိထားရဗျာဂိုင်းတော်ပြီဒါနဲ့ပြိတ္တရေရှင်မောက္ကလန်ကြီးတဘူရွယ်လာသံတရက်နေ့ကသာအာထုတော့ငိုက်အဲ့တော့သူဘာဖြစ်ပလဲအသောတာပန်ဖြစ်နေပြီ ကိုယ့်ဘာကိုလည်းမရှာသူများပြောတာလည်းမမအဲ့တော့သူဘာဖြစ်နေမလဲသောတာပန်ဖြစ်နေပြီတရားထိုင်ရင်ဘာဖြစ်နေတယ်အေးကောင်းပါရဲ့ငိုက်ကြသူငိုက်ကြသူငိုက်ကြသူငိုက်ကြသူကိုင်းတာနဲ့ငိုက်နေတော့မှဘုရားကဟဲမောက်ကလားအိမ်ငိုက်နေသလားတင်မဘုရားကောင်းပြီချက်သားဆိုပြီးတော့ကိုက် ကိုဟာကိုချိုးရအောင်ပေါ့နော်ချိုးကျင်တာသာချိုးရပြီတော့ဒါအဲပညာပြောင်းပေးစာကြံတွေးရွရေးနာဆွဲဖြေမျက်နာသစ်ပြန်အလင်းကြံဈဉ္ညာလျှောက်ပါလေ နိုင်မီပေရှာခုနှစ်ပါးဖယားညွှန်ကြပြီဘသူကဘသူကိုဘာနီးပေတော့အိမ်ငိုက်ပြေနီးဘယ်နှနီးပါလဲသို့တင်ညာပြောင်းပေရှားကြံတွေ့ ရွရေးနာဆွဲဖြေမျက်နာသစ်ပြန်အလင်းကြံဈေးရန်လျှောက်ပါလေနိုင်မီပေရှာခုနှစ်ပါးဖယားညွန်ကြပြီ အေးတို့ယောဂီအတွေ့နဲ့ပြောရင်ဖောင်းနာပိန်နာမှတ်လို့ဘာငိုက်မိနေတဲ့ဆိုရင် ထိုင်နေထိတယ်လို့ပြောင်းမှလိုက်ပါတင်ညာပြောင်းပြီးအမှတ်ပြောင်းလိုက်ပါပေါင်းတဲ့ပိန်တာလဲလေရှုလေဆိုင်လို့ဝါယောကမ္မထာထိုင်နေထိတယ်ဆိုတာလဲဝါယောကမ္မထာမှာထိုင်နေတယ်ဆိုတာလေရှုလို့လေဖြတ်တဲ့ပုဂ္ဂိုလ်ဘယ်လိုမှထိုင်မရထိတယ်ဆိုတာလေရှုလို့သိတာအဲလေဖြတ်တာတဲ့မိခဲနဲ့မိချောင်းမိနဲ့ထိုးကြည့်သိဘူး ဒါကြောင့်အထိုင်အတိကလည်းဝါယောကမ္မထာမှာပဲဟောင်းပိန်ကလည်းဝါယောကမ္မထာအထိုင်အတိကလည်းအေးစကလုံးပဲပြောင်းတာဒါကြောင့်ဖောင်းမိန်ဖောင်းနဲ့ပိန်နဲ့မပ်ပါများလို့အိမ်ငယ်များလိုက်ထိုင်နေထီးတယ်အဲ့ဒီရမှာလည်းပြောပြပြီတခါတည်းထိုင်ထီးပြောလို့ပြအဆူပဲရှိအာယုံချင်ရှားဒါကြောင့်မရသေးတဲ့စာဟုအခေါက်ခေါက်စားဒီရဲမှာနောက်တစ်ခေါက်တစ်ခါနောက်တစ်ခုစားပြီးတော့မှဒီစာနဲ့ဒီစာတွဲရ ဘုန်းကြီးတို့စာတမျက်နာကျဲ့တမျက်နာလို့အကုန်လျှောက်ဖတ်နေလို့ဘယ်ရမှာတကြောင်ဒီတပုတ်ဒီတပိုက်ဒီကျက်ပြီးတော့မှပေါင်းပေါင်းပေါင်းပေါင်းပေါင်းပေါင်းယူရမှန်ရလားအဲ့ဒီအတိုင်းပဲယောဂီကလည်းပရမထိုင်နေထိုင်နေထိုင်နေဆိုတာပါလေဘုန်းကြီးတို့မြတ်စွာဘုရားပချီလက်တတ်တယ်ဘယ်လိုချက်ပြဟေတိမကာယတာအာဘုဇံတော့ဥပရိမကာယတာဥဒ္ဒိတဘာဝအယနိတိရတိနာမ ဣတိမကာယတာခါအောက်ပိုင်းဖြစ်သောခန္ဓာကိုအာဘုဇာနောခွေခွေကလေးနေခြင်းယောက်ျားယောက်ျားပလင်မိန်းမမိန်းမပလင်ခွေခွေကလေးနေတယ် ဥပါရိမကာယသာခာယတပတ်မိသောခန္ဓာကိုယ်၏ဥဒိတာပါဟောတောင်းနောင်မမနေခြင်းအယံအဲ့ဒီလိုအောက်ပိုင်းကွဲဝဲပြပြပေါ်ပိုင်းတောင်းနောင်မမနေခြင်းကိုနိတိရနိတိထိုင်နေလို့ဥစရိဆိုအပ်ပါပေ၏စာပစီရေးထားကြတယ်ထိုင်တဲ့ပုံစံလေးပေါ်တာဒါကြောင့်ထိုင်နေထိုင်နေထိုင်နေအပြုရေးအနဲ့ရကလေးတပွဲထင်သွားအောင် တနည်းအမေလို့အာယုယူလိုက်ရင်ကိုယ်စိတ်ထဲမှာအမေရုပ်တွင်လေးထင်မလားဘူးလားအဖေလို့အာယုယူလိုက်ရင်ဖြူးစရာတော့ရုပ်တွင်လေးထင်မလားဘူးလားအဖေလို့သဘောမတနှက်ပြင်ဟာစားပြီးတော့နှုတ်ဖြတ်လိုက်မကြွေတော့ဘူး gain အဖေလို့ဆိုစကူဖြူးစရာတော့ရုပ်လေးထင်မလားဘူးလား အောင်မယ်သူတို့အမယ်နာရသည်ရှိသေးတယ်အောင်မလေးဒီကလူပြိုဖုံကြီးအောင်မယ်သူတို့ကပါဇက်ပြောလိမ့်မယ်သူတို့အမေထိမခံနိုင်ဘူးဒီကလူပြိုပါဗျာအမလေးသိခါကြခံပြီးတော့ပြောနေရတာငါနဲ့နော် ကြိုက်ရှိသေးဗျာအဲ့တော့ဖေးလို့အာယုသွားရဖေးရုပ်သွင်းလေထင်လာတယ်လို့ထိုင်နေတွေ့အောင်ပိုင်ဝေဝေပေါ်ပိုင်ဆန္ဒထိုင်နေတွေ့အောင်ပိုင်ဝေဝေပေါ်ပိုင်ဆန္ဒအဲ့လိုမြင်းလောင်အလေးကျယူအမတ်တရားလောက်မှမရသေး200မရသေး300လောက်မှဘာဖြစ်တော့ဓမ္မတကုဘာမှမှဓမ္မတကုတို့ပဲရှင်းလားကောင်းပြီအဲ့ဒါထင်ရှားသွားတော့မှထိတယ် ကြည့်တယ်သူတို့ဘုန်းကြီးတို့ထိုင်နေတယ်မှာယောက်ျားများထိုင်တဲ့အထိုင်တင်မလင်ခွေထိုင်မှာတင်မနှစ်ဖက်ကနှစ်ထိတင်မနှစ်ဖက်ကဟိုဘက်ကခြင်မျက်စိနှစ်ခုကနှစ်ထိမှန်ရလားဒူကအပေါ်ရောက်နေတာသူ့မှာအထိမရှိတင်မနှစ်ခုရဲ့ခြင်မျက်စိနှစ်ခုလက်ကဒီလိုတင်ထားရင်နှစ်ထိပေါင်းလိုက်တော့6ပြီအကဲ၍ဒီလိုထားရင် ငါးတိဟောတော်ဒီလိုကြီးလုပ်ပြီဒီလိုကြီးဘယ်လို၆တိဒီကုဏတိဖြစ်မှာတော့မလေးရဲ့နော်ရှုစရာတော့တပည့်လို့မပြောနဲ့ငါးပါးနာမည်ပြတ်သွားပါအဲ့ဒါလက်ကရင်ဝင်ရထထားရဲ့ဘယ်နှတိငါးတိပြမနှစ်ဘက်ကချီမြတ်တိနှစ်ဘက်ကလက်ကတတိလက်ကတော့ဒီလက်ပမုံးလေးနဲ့အောက်နဲ့ထိတာထင်ရှားရင်လည်းသူ့မှာဒါမှမဟုတ်ဒီလက်ပမုံးနဲ့ဒီလက်ဘဝထိထားရင်လည်းထင်ရှားတာတစ်ခုပဲယူမယ် သဘောပေါက်ပြီနော်အေးအဲ့ဒါပဲအမျိုးသမီးများကြတော့ပစွတ်တုတ်ထိုင်ဒုတုတ်ထိုင်ဒုတုတ်ထိုင်တော့သူလည်းတင်မနှစ်ဖက်နှစ်ထိဒုနှစ်ဖက်ဟုတ်ကဲ့လားကိုဟာကိုလည်းကြင်ကြည့်ရအောင်ဟုတ်တယ်လေဒီမှာလေးထိုင်ပြီးတော့တင်မနှစ်ဖက်ကနှစ်ထိဒုနှစ်ဖက်ကခြေပြားနှစ်ဖက်ကဘယ်နှစ်ထိ6ထိလက်နှစ်ဖက်က နှစ်ထိရှစ်ထိလင်ဝင်ရထားရင်ခုနှစ်ထိအဲ့ဒါမလီမလွဲပါလားဟဲ့ကမ္မထာလှုပ်သာတာငါလွယ်မယ်အောင်မင်းနေတာဟုတ်လားမလွယ်ပါလားကောင်းပြီအဲ့ဒါလေးကိုတဲ့အဲ့ဒါထိုင်မှအမျိုးသားတိုင်းအမျိုးသမီးတိုင်းပေါ့ဒါအထီးလေးတဲ့တဏှာတဏှာပမာလို့ဒီတိုင်းလေးထိုင်နေတာညာဘက်မှာဘုန်းကြီးအားအလေးချိန်များတာဟုတ်ရလားဘဘက်ကိုထိုင်မယ်ဆိုရင်အလေးချိန်ကဘယ်မှာလဲ ဟောဘယ်ဘက်မှာဗျာဒါရောအထင်ရှားဆုံးနေရာကိုရှုရမယ်ဒါဝိပဿနာ theory ထင်ရှားရာရှုအဲ့ဒီတင်မာရဲ့အောက်ကိုလက်ညှိုးလေးဖြာသာလေးထုတ်လိုက်တယ်လို့စိတ်ကလေးပို့ပြီးထိတယ်ထိတယ်ထိတယ်ထိတယ်ထိတယ်တရားနေရာသုံးရမှမထင်ရှားသမျှမှဓမ္မတကုသိုလ်ပဲပိဋက အဲ့တော့ထင်ရှားတာဘယ်လို ਆ လဲဆိုရင်မိမိအဲ့ဒီတင်မအောင်မှာကိုကဟလာအေးကြပြဝိုင်းလေးလို့ကွက်ထားတဲ့နေရာထိတယ်လို့ပို့လိုက်တိုင်းပူကနေနှွေးကနေရှိန်ကနေတမျိုးမျိုးထင်လာရင်ဒီအမှတ်ထင်ရှားပါပြီဒီအမှတ်ပါလေအဲ့ဒီလောက်တိုင်အောင်တရားနေရာ300မှမှတ်ပြီးတော့မှထိုင်နေထိတယ်ပေါင်းတော့လွယ်သွားပြီအထိုင်လဲနေရာ300လောက်မှအထိလဲ နေရာသုံးရာမှာကောင်းပြီအဲ့တော့ဒီအတိပြီးတော့ဘဘက်ပြမကစံပိုင်ဟောဘဘက်ဒူးနဲ့လက်ဘဘက်ဒူးနဲ့အောက်ကရမ်းမြေပြီးတော့မှဟောဒီမဲ့ခြေတော်လေးရဲ့ဘဘက်ခြေမျက်စိပြီးတော့မှညာဘက်ဒူးနဲ့လက်ညာဘက်အဲညာဘက်ဒူးနဲ့ကြံညာဘက်ဒူးနဲ့လက်ပြီးတော့မှဘဘက်ညာဘက်ခြေရာသူရှင်နေရလေးကြဒီလိုခရောရှင်ဟိုပို့ဒီပို့မပို့อ่ะ ပိုးပိုးဒီကိုပြောရင် နောက်တစ်ခါပြန်ခြေတဲ့အခါကျတော့သိကြောင်ညာဆိုင်ရအခုသူ့ရဲ့စီနီယာလေးမအောင်ထီတယ်ထီတယ်အာဘယ်ဘက်ဒီမှာညာဘက်တူညာဘက်လက်နောက်ဘက်ဘက်အမောင် sorry ညာဘက်ဘက်ဘက်လက်ဘက်ဘက်ဒူးနဲ့ထိတာနောက်ဘက်ဘက်ဒူးနဲ့ဘက်ဘက်ချမ်းနဲ့ထိတာနောက်ဘက်ဘက်ချီမြဲကြီးနဲ့ချမ်းနဲ့ထိတာနောက်ညာဘက်ဒူးနဲ့ချမ်းနဲ့ထိတာညာဘက်ဒူးနဲ့လက်နဲ့ထိတာညာဘက်ချီပြားနဲ့ချမ်းနဲ့ထိတာ အလုံးတနေ့ကိုတစ်ခါတစ်ထိုင်တစ်ထိုင်ခါမှမယ်ဆိုရင်အလုံး၈ရက်လောက်ကြိုက်အမမို့၈ချိန်လောက်ထိုင်လိုက်ရင်ချင်ရှားသွားပြီချင်ရှားရင်တော့ထိုင်နေသူကတော့ပရိကောင်းလေးတစ်ပွဲထိုင်တာလေးကစိတ်ပရိကောင်းလေးတစ်ပွဲငါနဲ့ညိုရောကြီးမို့ငန်းနေရသလားငါတော့ရတောင်ွယ်ဟောမှဖြစ်မှာပါထိုင်တာလေးက စိတ်ပတိကောင်းလေသဘွယ်ထိတယ်ထိတယ်ထိတယ်ထိတယ်ဆိုတာကပတိလုံးလေသဘွယ်ဘာပါလေအေးအပါအပါအဲ့ဒီလိုအမှလည်းလဲတဲ့လူကြီးညာသားလို့ရမှာပဲဟုတ်ပါရောငါနဲ့ဒီလောက်များပြောတာတောင်အဲ့တော့ထိုင်တယ်ဆိုတာကပတိကောင်းလေသဘွယ်ထိတယ်ထိတယ်ခုနကခုနတိရှိရှိကိုယ်ခန္ဓာအရှိတိုင်းပေါ့ အဲ့ဒါလေးကဗာပတိလုံးလေးတပတ်ထိုင်နေထီတဲထီတဲထီတဲထီတဲထီတဲထီတဲထိုင်နေတပတ်ရထိုင်နေထီတဲထီတဲထီတဲထီတဲထီတဲထီတဲထိုင်နေတပတ်ရအဲ့တိုင်းမှသွားဖောင်းမိတသက်လုံးမလာခြင်းနေတော့ပြီပြီရှင်းလားအေးအဲ့တော့ဖောင်းမိပြောင်းရင်ဘာကိုမှတ်ရမလဲဆိုရင်ထိုင်ထီကိုမှတ်ပါထိုင်ထီဇက်ကကြီးထိုင်နေထီတဲဆိုတော့အတန်ကြားလေးနဲ့တော့သွားမှမမရဘူးချော်ပေလိုက်ပါပဲ ဒါကြောင့်အထိုင်ကြီးထင်ရှားအောင်မရတဲ့အထီးကြီးပဲထင်ရှားအောင်မထင်ရှားပြီဆိုမှတော့ပေါင်းတော့ထိုင်နေထီးတယ်တွဲတော့နောက်ကြတော့ယောဂီကလေစိတ်လွင်နေများရင်ဖောင်းနဲ့ပိန်နဲ့ထိုင်နဲ့ထီးတဲ့ဟောဟုတ်လားအထိုင်အထီးကိုကြက်ရနေတာကြည်ပင်အောင်လှုပ်ထားမှဒီအဖောင်းနဲ့အပိန်ရားကိုဒါလေးချွတ်အဖောင်းမအောက်ထားလို့မရဘူးလုံမရှုနဲ့ရှုံးမရှုံးအဟုတ်ကိုတဲ့အောင်ရှုရ ဒါကြောင့်သူတို့ကိုကြေပြုံးအောင်ထိုင်နေထိတယ်လို့နေရာ300မှတ်တာပြီးတော့မှပရိသတ်ကြီးဟောင်းနေပိန်နေထိုင်နေဟောင်းနေပိန်နေထိတယ်ဟောဒီလိုရင်လဲသွားသူချားသေးတယ်အဖောင်းမပေါ်လာခင်အမိန်မပေါ်လာခင်ချားညက်ရှင်းမလားအာဝိပဿနာတကယ်ဆိုရင်ဟုတ်စိတ်ဝင်စားစရာကောင်းတာပါပရိသတ်တကယ်လည်းမှတ်ကြည့်ပါအလုံးလုံးကြည့်ပါအလုံးမကြည့်ပါတော့ဘာသိသဘောပါပလား အေးအဲ့ဒါပဲထိုင်နေထီးတယ်မှဟောဖောင်းမေတသက်လုံးမပေါ်ခြင်းတွေပဲသိ။ကိုင်တော်ပြီဖောင်းထိုင်နေထီးတယ်မှတော့ဗျ။ဒါကြတဲ့အိမ်ငိုက်လာရင်ဖောင်းတဲ့ပိန်နဲ့ပြောင်းပါပြီ။ဆိုသင်ညာပြောင်းပေ။စာကြံတွေဒုတိယအိမ်ငိုက်ပြင်းလေးကကိုရဘူးတဲ့ဖရာစာကိုကြံလိုက်ပါတွေးလိုက်ပါ။အဲ့လိုကြံလိုက်တွေးရင်ဝိတကောဋ္ဌိနမိတ်တသာ ဝိတဘောကြာစီတွေ့တော်ခြင်းနိသီလမိတ်တာသာအိတ်ချင်းငိုင်းမြည်ခြင်းဤပฏิပတ်ခောဆန့်ခြင်းပဲပဲသူတို့မတဲ့ကြံတွင်းနေရင်အိမ်ငိုင်းမဝင်ဘူးအိမ်ငိုင်းဝင်လိုက်ကြံတွင်းမဝင်ဟောဗလာပရိသဒါကြောင့်ဝိတကောဌိနာမိတ်တာသာကြာစီတွေ့တော်နေတွေ့အိမ်ငိုင်းမဝင်လားအိမ်ငိုင်းပြေးပြီးတွန်းမလက်ရှိဖောင်းမှုပိမှုပုံမှန်မြန်မလိုက်ပါ နံပါတ်1ကဘာလဲတို့ရာဘူးတဲ့စာလေးကိုကြံလိုက်တွေးလိုက်ပါအိမ်ကပြည်သည့်တိုင်အောင်ပြည်သွားရင်ဖောင်းတာပြင်တာပြန်ကောက်ပေါ့ရှင်းလားယောဂမပြောက်ခင်ရှေးကုမဲ့ယောဂပြောက်ရင်ရုပ်ပြန်တက်ဒါမျိုးပေါ့နားလည်နိုင်လောက်ပါတယ်နော်နားလည်နိုင်မလားဒီလောက်ကြီးပြောလို့မှနားမလာရင်တော့ငါကတော့သင်္ကသင်္ကန်းပြင့်ပြတော့မှာဗျာ ကြံတယ်တော့မထင်နဲ့ကိုင်းတော်ပြီဒါကြောင့်ပညာပြောင်းပြီစာကြံတွေအဲ့လိုစာကြံလို့မှအိမ်ငယ်ကမပြည့်သေးပါဘူးနေလေကဒွေလီရောဒိရင်လီရောဟုတ်လားပန်းကပိရောရှမ်းတော်ဟူရောပေါ့อืมရှမ်းပဲဘုတ်ဆိုတာကြားဘူးလားဟမ်ကြားဘူးလားဟုတ်လားပြောဦးမယ်ရှင်းတော့ကလက်ခက်လက်ခက် ကုံတဲ့သွားကြကုံတဲ့သွားတော့လူတွေဆိုတော့အဆွဲရလဲတော့ကြောက်ကြရကောင်းအတော်ကြီးဒီတော်တဲ့ဝင်းတော့ဘုသူဒ္ဓကြီးလည်းပဲဟေကောင်နေမင်းတို့ဒီတော်တဲ့မှာခင်းလေးခင်းကြီးမစွန့်ညနဲ့အပေါ်လေးမသွားကြနဲ့နှက်ကြီးတယ်တို့လူတွေအဲ့ဒီနှက်ကြီးတယ်ဆိုရင်ကြောက်အဝိကကြီးပါလားဒီတိပင်နှက်ကြီးတယ်သေမပေါ့ပါဆိုပေါက်တော့ဘူးပြအဝိကြီးနှက်နဲ့ချောင်းနဲ့ဆိုင်းမုတ်တူတော့ပြောင်းသွားတယ် မှန်လားဥပရိယအေးယူမယ်ဆိုမကြောက်ဘူးဥပရိယသူမြင်မှတွေ့တာကိုနတ်ဆိုတော့တွေ့နေမှာဟိုးအဲ့ဒါပဲဤသစ်ပင်နတ်ကြီးဒီသေးမပေါက်ရသူပေါက်တော့ဘူးဗျာอืมကိုင်းရှိတယ်ဒါနဲ့ပြိဿရင်နတ်ကြီးတယ်တဲ့ဒါကြောင့်မင်းတို့ခင်လေးခင်ကြီးပေါ်လေးမြတ်မသွားကြနဲ့ဆိုတော့လူတယောက်ကလည်းလက်မြတ်ခီးသွားမယ်ဆိုပြီးသူကလည်းငါခီးသွားတော့ထိုင်များမှာပဲသူကဝင်းတို့စီကတောက်တော်ကြီးတဲ့ကြတော့သဘုံထပါဝမ်းတွင်သဘုံ ဘာသဘုံလဲအဲ့တော့ဒီတော့ကြီးကနှာကြီးတယ်ဆိုတော့သူကမြအောက်ရှင်းစွန့်ရမှာလဲကြောက်တယ်နတ်ကင်မှာကြတော့ကြောက်တယ်ဘုန်းကြီးကင်မှာကြတော့မကြောက်ဘူးအေးအဲ့ဒါနဲ့သူကမြလိမ့်ပိန်ပြီးတော့ခိုင်းတဲ့ညခဘယ်လိုမှမရတော့ကြံကြီးကြီးရရှာလိုက်တော့မှဟိုးဘေးနားမှာတို့နွားရိုက်တဲ့တပြားထိုးတဲ့ជីတောက်ကလေးတွေမြင်ဘူးမလားအဲဒါဆိုရင်မြေကြီးနဲ့လွတ်တယ်တဲ့ငါလဲပေါ်ငါသွန်သားပြီအဲ့ဒီជីတောက်ကလေးတွေပါချလိုက် ပါချပြီးမကောက်ကလေးနဲ့ဆို့ထားလိုက်။ဘာနဲ့ဆို့ထားလိုက်တော့အေးကောက်ယူလေးနဲ့ဆို့ထားလိုက်ဒါနဲ့တခါတည်းသူသွားလို့ရောက်သွားမေးရွာတွေကုန်တွေပါတွေဝယ်ပြီးအိမ်ပြန်လာအိမ်ပြန်လာတော့ဒါထုံးစားမယ်ဗျ။ယောက်ျားအိမ်ပြန်လာတော့သူ့ဘာသူရေချိုးရင်ချိုးမယ်ဘာလို့ကျလို့မယ်မိန်းမတကားတဲ့လဲဒီပိုင်းလဲဘောပါရာဒီပိုင်းအကုန်လုံးတော့ကောက်ရုံးလေးဆိုတာဘာပါလဲသူကရက်ကတော်တော်လေးကြာသွားပြီကိုအသွားရောအပြန်ရောဆိုထပ်ထပ်ကလေးဖြစ်တယ် ဝင်းတို့ရှိရလောက်ထားတာဆိုတော့သိတဲ့အတိုင်းပဲအဲ့ဒါနဲ့ဟင်းငါယောက်ျားဘာပါလိမ့်ဒါနဲ့သူကသိရင်လည်းကောက်ရိုးလေးဖွင့်ပြီးတော့ရှူကြည့်တာအဲ့ဒီကျခတ်သိင်းချင်းချင်းချင်းကလေးပေါ့ဩတန်တော်တန်တော်ဧကနာငါယောက်ျားရှမ်းပြည်ကိုသွားဒါရှမ်းပဲပုံနဲ့တူတယ်အမလီဒါရောက်တို့ယောက်ျားများအားကိုးရတာငါ့ကိုရှမ်းပဲပုံစားဖို့အောင်ယူလာတာ အဲ့ဒါနဲ့ပြိဿရေအဲ့ဒီဟာကြီးကြည်တော့တဲ့အားဒီအသာလေးသွန်ပြီးတော့မှတခါကြက်သွန်တဲ့ခရမ်းကြီးကြီးနဲ့ကြော်တော့တာပဲရှဲရှဲနဲ့ကြော်တော့เจ้าကဇွန်းတော်ပြောလာပါရောဗျာဟာကနေ့တော့ထူးထူးခြားခြားငါးယောက်ျားရှမ်းပြည်ကပြန်လာတော့ဘုန်းကြီးကောင်းတော့ရှမ်းပဲဖို့လောင်းမယ်ဟဲကောင်းလေးတွေပကံကြီးကြီးယူခဲ့ဒီကြเจ้าနော် ဒါဥဝဝဒေါ်ဘသူတို့အိမ်ကရှမ်းပြည်ကပါလာတဲ့အထုရှမ်းပဲဖို့ဟင်းလို့ပြောမင်းတို့ဖိုးမစားနဲ့အမေပြောလိုက်တယ်ဒါနဲ့ကြောင်းရောက်ကြောင်းရောက်တော့လည်းကလေးတွေကလည်းဟိတုဟိသံရတော့လည်းဘုန်းကြီးမျက်နှာလည်းမန္တမဘုရားဒါဥဝဝဒေါ်ဘသူတို့ကရှမ်းပဲဖို့ပါဘုရားမဲနန္နာလေးပဲမွေးတာအဲ့ဒါနဲ့နောက်ဒွေဝဲဆိုပြီး7နှစ်တို့ကြီးကြီးခောက်ပြီးတော့ဖုံးပေးပါရောဗျာ ုံးပြီးတော့လည်းပဲဒါအထုမထုသာမသာဆိုတော့အဲ့ဒီဟင်းလေအရင်ကောသားတာကိုကောသားတော့မိမအားတကားလည်းအဲ့သမင်းစားဟေးမိမဒီဟင်းကဘာဟင်းတော့မဲတော့လေလင်မယားချင်းများအကဲစားနေတာဘာတော့မိမတော်ပဲရှမ်းမရယူလာတဲ့ရှမ်းပဲဖို့မဟုတ်ဘူးလားဟာမင်းဘယ်ကရ အောင်မလီလင်မယားချင်းဝီးလုံနေတာငါဥရိုက်တာတော့တော့ပဲတော့ဟိုလှက်လှက်လှက်လှက်နွားရိုက်တဲ့တပြားပြကြည်တော်လေးတဲ့ထက်လာတာလေဟာပေပါရောဟာဟမ်အဲ့လိုနဲ့ဆိုပြီးဟာမဟုတ်ဘူးဟာမဟုတ်ဘူးကတော့မဟုတ်ဘူးပြောနေကျောင်းကကြောင်းတော့လောင်းလိုက်ပြီးတော့ အဲ့ဒါနဲ့ကြပြာကြရပထိုးစွန်တော်တွဲလိုက်ပြီးဟွာနောင်ထူဝေဆိုခောက်သားနေဘုန်းကြီးဗျာအေးလေကွာအဲရှမ်းပဲဖို့ကောင်းတယ်ကွာအဲ့ဟာရှမ်းပဲပဲမဟုတ်ဘူးကောင်းတယ်ကွာဆိုနောက်သူကဘာမှပြောမယ်ပကံဆွဲယူသွားတဲ့ရှမ်းပဲဖို့မနေ့ပြင်ကအဲ့ဒါကြွေးမယ်ကြွေးတာတော်တော်တာစားနေမှဒါလေးသတိရတော့ဟောရင်းနေတော့ညမတင်နဲ့ကိုင်းတော်ပြီတော်ပြီစမ်းပြီလို့ပြောတာဘယ်ရောက်ကုန်မှလဲ အေးပဲပုတ်တွေလည်းသားဟလားလူရင်းတွေလည်းသားဒင်းရင်းတွေလည်းသားတော့အိမ်ကဂိုက်တယ်ခေါင်းကပညာပြောင်းမှတ်တယ်အိမ်ကမပြေစာကြံတွေ့တယ်အိမ်ကမပြေရင်ဘယ်ဘက်လက်ကညာဘက်နားညာဘက်လက်ကဘယ်ဘက်နားကံပြီးလက်ကနဲ့ဆွဲချလိုက်ပါတဲ့အိမ်ကပြေလဲမတကယ်ဘုရားကပေးတာဒါကြောင့်တင်ညာပြောင်းပြီးစာကြံတွေ့ရွတ်ရေးနားဆွဲပြီးဒီတိုင်းမလုပ်နဲ့ဒီတိုင်းတင်မနာဘူးဒီလိုမှအန်တိတ်တယ် လို့ပြမျက်ရည်တွေတောက်တောက်ယူပြီးတော့ဘာပြေသွားတော့အိမ်ငိုက်ပြေသွားလိမ့်မယ်မှန်ရလားဧဒါကြောင့်ပညာပြောင်းမေစာကြံတွေးရွတ်ရဲအဲ sorry နမလေးနမ3ကရွတ်ဒါတော့တူတဲ့နေမှာအများလဲစာရွတ်တပါချလိုက်လိမ့်မယ်ဟမ်အဲအဲ့တော့အများကိုပါကိုတယောက်တည်းများအင်္ဂိုင်းနေအဲ့ဒါသာလေးရွတ်လိုက်ပါယာမင်္ဂလံဒွါရံသာဟိစိတ်တယေသူသတေဝက သောတာလန်နာရီရေစာနေအတ္တဒိနေစမင်္ဂလာရရစာယူရွတ်လိုက်ရင်အဲ့ဒီအိမ်ကပြေကောင်းပြေမယ်မပြေသေးဘူးပါရှမ်းပဲဖို့စားထားရင်အဲ့ဒီကြတော့မှဘာလုပ်ရမလဲနာဆွဲဖြေပါတဲ့နာဆွဲဖြေရင်တော့ရွက်ဒီလဲပုထုမျက်ရည်လဲကြလာလို့အိမ်ကပြေကောင်းပြေပါလိမ့်မယ်ရှမ်းပဲဖို့စားထားလို့မပြေသေးဘူးဆိုရင်ဟုတ်လား ပညာပြောင်းမိစာကြတွင်ယူရည်သာထွက်ပြီးမျက်နာသစ်ပြန်ဘာလို့လဲရမလဲအဲမျက်နာတက်လိုက်ပါတဲ့ဒီလိုဆိုရင်အိတ်ငိုက်ပြေတတ်ပါတယ်အဲရှမ်းမဲ့ဘုရားကလို့မပြေသေးဘူးဆိုရင်အလင်းရောင်ရှိတဲ့နေတို့လတို့မီးရောင်တို့ရှိတဲ့အောက်ကိုသွားပြီးတော့နေပါအိတ်ငိုက်ပြေပါလေအာမပြေသေးဘူးကိုရောရှမ်းဘက်ဗုဒ္ဓရာအများကြီးသာနာလား အဲ့ဒီလိုဆိုရင်တော့ဈေးညံသွားပါတော့ဘာလို့ရမလဲအဲဘယ်လနဲ့ညောလနဲ့တို့ပိသတိမနေ့ကပြောခဲ့ပြီထမင်းစဝါအိယထနဲ့တရားဖြုတ်စဘယ်နှချိန်သုံးချိန်ဓမေသာဝါတဲ့အခါမျိုးအိယာထသာအခါမျိုးပြီးတော့တရားအထိုင်ကဖြုတ်စအခါမျိုးမှာဘယ်လန်းနဲ့ညာလန်းနဲ့ဘယ်လန်းနဲ့ညာလန်းနဲ့၄၅ခေါက်လောက်မှတ်လိုက်ပါပြောဘူးလား ဒီဘာကြောင့်ဆိုင်လုံးဆိုတော့အကျော်ကြီးကကွေးကောက်အဲ့တော့တို့ရဲ့သေကျော်ဒီကျော်ကြီးကပလတ်စတစ်ပိုက်လေးတဲ့ရေလွတ်ထားတော့ခွေထားရင်ရေအပြည့်သွားရလားကိုယ်ဒါမပြည့်ဘူးပေါ့နိုင်ငံခြားပြန်ကြီးဆိုတော့ပြောရင်အင်္ဂလိပ်လူကြီးပဲကိုယ်ဒါမပြည့်ဘူးအဲ့ဒါမှခါတဲ့ကိုကမတ်တထပြီးတော့မှလက်ကလေးထားပြီးတော့မှသွားတော့လှုပ်ရှားလိုက်တော့ကခေါင်းကပလတ်စတစ် ပိုက်ကလေးဖြောင်းလိုက်တော့ရေအားအပြည့်သွားသလိုရင်းညံသွားတဲ့ကသွေးအားလေးအားတွေမြအခိုးအကင်းတွေပွင့်ပြီးတော့သွားတာမှန်ရဲ့လားဘယ်အမှန်မှလူတရားဝဲပြီးအခန်းထဲသွားသွားခွေးနေတာဘယ်ဟာဒီနဲ့မှန်ကြတာလို့ငါနုံအေးအဲ့ဒါပဲဗျာဒါကြောင့်ဈဉ်ညံသွားတဲ့အခါကျတော့ခொနကအသွေးကြောလေကြောလေးတွေကသူ့နေရာသူမှန်အခိုးကင်းအာဂတပွင့်ချွေးလေးပါလေးထွက်ပြီးတော့အိမ်ငယ်ပြေသွားပါလိမ့်မယ်။ကဲ မပြည့်သေးဘူးကိုတော့ရှာမဲ့ဘုရားစားထားတာတပတ်ကအေးမပြည့်ရင်လည်းပဲအဲ့ဒါပရိသတ်ရေဆေးရုံသာကြွပြီတော့တဲ့နဘူးပွဲဒူးပြဲရုံပဲရှိတော့ဈေးညာလျှောက်လို့မှအိမ်ငယ်မပြည့်ရင်မပြည့်တော့နဘူးပွဲဒူးပြဲပြီးဆေးရုံကြွဖို့ပဲရှိတော့တယ်သို့ဈေးညာပြောင်းပြီးရှားကြံတွေရွရည်နာဆွဲဖြည့် မျက်နာသစ်ပြန်အလင်းကြံရှင်းညာလျှောက်ပါလေတရားမျက်နာသစ်ပြန်အဲ့ဒီပြန်တဲ့ကာယယူလို့အလင်းကြံနောက်အတွက်ရှင်းညာဆိုတဲ့ဒီအဝေးကာယကိုအလကောင်ကခံပေးအလင်းကြံတယ်ဆိုတော့အဒီကြံဆိုတဲ့စကားလုံးကိုမယူနဲ့တော့မျက်နာသစ်ပြန်အဲ့ဒါနဲ့ကာယအလင်းကြံဒါမှနောက်ကရှင်းညာဆိုတဲ့ကာယကသွားမှာ မှန်ရလားသို့မျက်နာသစ်ပြန်အလင်းကြံရှင်းညာလျှောက်ပါလေနိုင်မီပဲရှာခொနှစ်ပါးဖယားညွန်ကြပြီကဲဖယားကဘုသူပေးတာရှင်မမောက္ကလံကိုတော်ကြီးကိုပေးတဲ့နေ့ပါပေးတဲ့ကလိကသာတာမဟုတ်ပါဘူး အဲဒီစာရွတ်တာကလွဲပြီးတော့ကျန်တာကတော့အကုန်လုံးမှတ်နိုင်ပါတယ်မှန်ရလားအေးအဲ့ဒါပဲဗျာအဲ့တော့ဈဉ္ညာလျှောက်လို့မှအိမ်ငိုက်မပြေသေးဘူးဆိုရင်တော့မောက်ရဲ့လဲနှစ်ဖူးပွဲဒူးပြဲပြီးတော့ဆေးရုံသားကြွပြီးတော့နီးမရှိတော့ဒါကြောင့်ဌိနာမိတ်တာဌိနာကထိုင်မိတ်တာကမိုက်အဲ့ဒီထိုင်မိုက်ပြည့်မှုဖြစ်လာရင်သူ့ကို အချုပ်ထောင်မိသလုံး ဘယ်လိုပါလဲအေးအချုပ်ထဲထောင်ထဲနေတဲ့လူကလွတ်လိုက်ရလားဇနီးမယားသမီးသားတွေနဲ့မတွေ့ရတော့စာရင်နာမသားရသွားရင်နာမသွားရအဲ့ဒါလိုပဲအချုပ်ထောင်မိတယ်လို့ပြင်ပါဆိုလို့အဲ့ဒါကိုမိမိကဖြောက်ပါတဲ့အဲ့တော့ဒီအချုပ်ထဲထောင်နဲ့ရောက်တဲ့ပုဂ္ဂိုလ်လွတ်ချင်အနေကောင်းပါတယ်မှန်ရလားအေးဒါကြောင့်အဲ့ဒီမှာထိုင်ရင်လည်းထိုင်နေထိုင်နေထိုင်နေမိုက်ရင်လည်းမိုက်နေမိုက်နေမိုက်နေခေါင်းလေးကမိုက်ရင်ကောင်းပေါ့ဗျာ အဲ့ဒီဖြစ်တဲ့နေရာလေးကိုရှုမှတ်တဲ့အခါကျတော့အဲ့ဒါကြည်ပြီးတော့သွားတော့မှဘောင်းနာပိန်နာကိုပြန်ကောက်ပါဆိုလိုက်ထိုင်မိုင်းပြေးဤချုံနောင်မိမတ်တိပဲဖြောက်လေထိုင်မိုင်းပြေးဤချုံနောင်မိမတ်တိပဲဖြောက်လေ အေးထိတာမိတ်တာနိဝရဏပြည့်အဲ့ဒါကိုလည်းအမှတ်ကလေးနဲ့ထိုင်ရင်လည်းထိုင်တယ်မိုင်းရင်လည်းမိုက်တယ်လို့အဲ့ဒါခေါင်းလေးရဖြစ်ခေါင်းနောက်စိတ်လေးရဖြစ်နောက်ဒီမကြည်တဲ့နေရာလေးစိတ်ကလေးကစိုက်တိုက်စိုက်တိုက်မမမမသူလေးကြည်သွားတဲ့ကဘောင်းမမင်းလာကိုပြန်ကောက်ပါအဘလာပရိသတ်ကောင်းပြီနောက်တကွာဩဒိသကုက္ကဇနိဝရဏဩဒိသဆိုတာကပြန်လွင့်နာ ကောကုဇဆိုတာကပူပန်နာကောကုဇကဥဒိဇကပြလွဲ့နာပြလွဲ့နာဆိုတစုတစည်းချင်းမရှိတဲ့သဘောဒါဝိတရှင်သာတိထပ်ပေါ်ရင်ဖုံမုံဟုတ်လားဘုန်းကြီးတို့ဒီထုံမုံထဲမှာခဲနဲ့ပြစ်ထလိုက်တော့ခဲဝင်တော့ဖွာထုံမုံဖုံမုံနေပြတ်တော့မသွားဘူးလား

ဒါကြောင့်ပြန်လွင်ပူပန်တဲ့အဲ့ဒါဥဒိစ္စကုက္ကုစနိဝရဏအဲ့ဒီနိဝရဏဖြစ်ဘုရားကဘာပြောတယ်လဲရှင်ခံရတာနဲ့တူတယ်ဘာပါလဲကျွန်ဆိုတာမလွတ်လပ်ဘူးလားဗျာမလွတ်လပ်ပါဘူးဖေဟာကျွန်ဆိုတာလွတ်လပ်သလားထားရနေ ရှေရသွားသူပြုသမျှလူရပြန်တော့တယ်အဲ့ဒါအချစ်ကြွန်ဘာကြွန်ပါလဲတရားနာမလာနိုင်တာဘာခံနေလို့ကြွန်ခံနေလို့ကြွန်ခံနေလို့ဟုတ်တယ်မလားတရားတိုင်းမလာနိုင်တာဘာလုပ်နေလို့ကြွန်ခံနေလို့ဟဲ့ကြွန်သဘောက်တွေလို့ပြောရင်တော့ထထိုးမှာပဲ ဒါပေမဲ့ဒုမသာထိုးရသူကတော့ဘာဖြစ်နေပါလဲကျွန်းဖြစ်နေပြီဗျကျွန်းဆိုတာထာယာနေစီရသွားကြွေးတာစပေတာယူဘာမကိုယ်စိတ်ကိုကိုနဲ့ဟလားတလူတမင်းမဖြစ်ဘူးအဲ့ဒါရင်ဒီကျွန်းမွားကလွတ်အောင်ပေးကြရရှိအရှင်တခင်ကိုပေးမယ်ဓမ္မမို့ကောင်းကောင်းနေခြင်းဖြင့်ဒီကျွန်းမွားကလွတ်မြောက်အောင်လုပ်ရလေ အဲ့ဒီလိုကျွမ်မကလွတ်မြောက်ပြီးယဟန္တာဖြစ်တဲ့ဇာလန်လေးအောင်မလီကျွမ်မကလေးမိပုံနာခေါင်းမကောင်းချောင်းရတိကြမှာဟောဘယ်တော့ကြမှာတော့အေးချောင်းရတိကြမှာဟောမယ်အနာတပင်တထေးကြီးရဲ့ကျွမ်မကလေးသိစိတ်ဝင်စားစရာကောင်းတာဗျဒုတိယတွေကနားမထောင်လို့ပါနားထောင်ပြီးတခုပြီးတခုသိချင်တာလေးတွေကိုကတော့ဟမ်းမိတယ်လေ အခုအလုံးနဲ့ဟမိမှဒီတရားကကိုယ်အတွက်ကြာမှာမောဗျအလုံးနဲ့မဟမိရင်ကြာမှာမလားအဲအဲ့ဒါပဲခိုင်းရှိသေးဒါတော့ကျွန်းဆိုတာပေဒါစာကြွေဒါယူထားရနေစီရတော့မလွတ်လာဒါကြောင့်သူ့ကိုပေးစရာမပေးနိုင်လို့ကြုံခံရတယ်ဆိုရင်နောက်ထပ်မပေးနိုင်ဘူးဆိုပါကကောင်းမွန်စွာနေထိုင်ခြင်းဖြင့်ကြုံဘဝကလွတ်မြောက် ဒါကြောင့်ကျွမ်မွားကအမြတ်ဆုံးလွတ်အောင်ကြိုးရတယ်လို့ဆိုလိုက်ရလွင်ပူပန်းသူကျွန်ခံအမြန်ပဲဖြောက်လေဒီလောကရဲ့ကျွန်းတဘောဘဝကလွတ်အောင်ဖြောက်ပုံပြောပြီးတို့ကတော့ကအဲ့ဒါပဲပြန်လို့မူပါဟိုးဘာဒီငါပြန်လို့နေရမှာတော့ငါအလုပ်မပြီးဘူးဒီအလုပ်လည်းမပြီးဘူးငါဟိုလည်းမပြီးဘူး မတို့ကတည်းကအိမ်အတွက်ဘူးတာငါမရှိဘူးတာပါဘာပြီးလို့ဒီကမှတ်တဲ့အလုပ်လည်းမပြုဟိုကလည်းပါမပြုမှန်ရလားပိသာဒါကြောင့်နောင်ခါလားနောင်ခါသေးပဲအခုကတော့ငါဒီဆိုင်ရဲ့အတွင်းတော့ဖြစ်ချင်ဟာဖြစ်စိတ်မညစ်နဲ့ဟုတ်ပါလားဖြစ်လာတာပေါ်လာတာအဲ့ဒါစွတ်ပေပြီးတော့သာမှတ်သွားပြီတည်း အေးအဲ့ဒါကြောင့်ဒီနေရာမှာပြတ်လို့ရင်လဲလွဲ့နဲ့လွဲ့နဲ့လွဲ့နဲ့လို့မှပူပါရင်လဲပူပါနဲ့ပူပါနဲ့ပူပါနဲ့ပူပါနဲ့ပူပါနဲ့ပူပါပူမှုခံစားချက်ကလေးနဲပါငြိမ့်ပြအောင်ဆိုပြီးမှအဲ့ဒါပြီးတော့ဖောင်းပြီးပြန်ကောက်ပြသို့ပြန်လွင်ပူပါသူကျွန်ခါအမြန်ပဲဖြောက်လေအေးဒုပရိသကတော့ ကျေးဇူးရှင်မြတ်စွာဘုရားကြောင့်ဤကောင်းလေးတွေရတာဘာမှအကူကရိယာမလို့ဖြစ်လာသမျှကိုကအမှတ်ပဲမှန်ရလားလက်နဲ့ကောင်းဤကောင်းကလေးမရဘူးလားရနေပြီဗျကောင်းပြီနောက်ပါနိဝရဏဝိစိကိစ္စနိဝရဏပါပါလေဝီဝီဝီဝီဝီပြမလားဝီပြမလားပါနိဝရဏဝီ ရှိကိစ္ဆာနိဝရဏပြောဝိကင်းသောရှိကိစ္ဆာစေကုခြင်းကင်းသောစေကုခြင်းဆိုတာဆရာကလက်လွတ်လိုက်ပြီးစေကုလို့မရတော့ဘူးတဲ့အဲ့ဒါကဗုဒ္ဓေဓမ္မေဇာသံဃေဇာတေကာယပတိခင်ကတိပုပ္ပန္တေပရณิစာပိဣဒပစ္စယတာယသာတဲ့ဘုရားဘဟုမဟုတ်လေသလား တရားဆိုတာဟုတ်မှာဟုတ်လေသလားသံဃာဆိုတာဟုတ်မှာဟုတ်လေသလားအဲ့ဒါဝိရှိကိစ္စမှန်ရလားအေးတို့အခုကအဲ့ဒါပဲဘုရားပေါ်ယုံမှနေတာဟာဘယ်လိုပြင်မှာတော့ဂိုင်းဆရာကြီးကလက်ပမှုရလူတွေကြောက်စင်းသူကိုယ်ကိုယ်ရထိကြိုက်တယ်ဆိုတာအဲ့ဒါဝိရှိကိစ္စလားတို့ဘုရားကဘယ်သူမှအကျိုးပြအောင်မလို့အဲ့ဒါကိုလူဝတ်ကြောင့်ကြောက်စင်းသူကိုယ်ကိုယ်ရထိကြိုက်တယ်ဆိုတာဘာသာရေးစော်ကားတဲ့စကားလုံး မှန်ရလားပိဒါအေးအဲ့ဒါနဲ့ပတ်သက်ပြီးတော့ခဏဆောင်းမတပုတ်ဘုန်းကြီးတို့ဖတ်ပြဖို့ဒါပေမဲ့အချိန်မရတော့ဘူးဒုပိဒါတလောက်ဘူးသူတာလည်းမနှဲပါဘူးဂိုင်းတော်ပြောသိပါတယ်ဘာပဲဖြစ်ဖြစ်ဘုရားဟာဘုရားပါပဲအိမ်နေလဲဘုရားထိုင်နေလဲဘုရားစောင်းရင်နေလဲဘုရားရနေလဲအဲမိမိကဘုရားအသစ်ပူဇော်ခြင်းနဲ့ဈေးသွားကြည့်တယ်။အော်ဒီဘုရားလေးကိုရတာစိတ်ထဲကြည်နေ။သစ်သားဘုရားပြီးပြီ၊ပလာဇလာဘုရားပြီးပြီ၊အုပ်ဘုရားပြီးပြီ။ဟဲကြောက်ချင်းတို့ဖြစ်ပြီကိုယ်ကဒါအကောင်းဆုံးပါ။ လောကလူတွေကဘာမှမရမရမကိုယ်ဝယ်ရဘူးကိုယ်ဝယ်ရင်ခရီးရရည်ထိတတ်တယ်ဆိုတော့ဘာတွေတော့ဒီအစွဲကအေးအဲ့ဒါပဲကြောက်ရှင်းတဲ့ဘုရားကိုယ်ဝယ်ထိခိုက်တယ်ဆိုတော့ဒါတို့ဘာသာတတ်သက်စော်ကားတဲ့စကလုံးနောက်ကြလာပါလိမ့်မယ်။ကိုင်းရှိတယ်ဗျာအဲ့ဒါကြောင့်ဘုန်းကြီးတို့ဘုရားမှာဒီခေတ်ယုံယုံကြည်မရှိဘဲနဲ့ယုံမှားနေကြတယ်ဘယ်ဘုရားကတကိုးကြီးတဲ့ရှင်ငံဘုရားမြင့်ငံဘုရားမှာ အေးရှေကတရိစ္ဆာမင်းဟာတရိစ္ဆာပဲအကုကေရှင်ကမရမြင်းကမရတယ်မကဘူးနောက်ဆုံးအေးတို့ဇဝကြီးမွေတွေကိုဘိန်းကျွေးပြီးတော့ဘုရားကောင်းမွန်တင်ထားတယ်ပလိတ်မွေဘုရားဘကိုမွေမယ်တော်ဘုရားမင်းဘူးတကဘွက်တော်မှာမွေဘုရားဟုတ်ပလားပသိတ်တက်တော်ရမွေဘုရား တရိစ္ဆာန်ဖြစ်တဲ့မွေကိုဖိတ်ရွပြီးတော့ဘုရားပေါ်တင်ထားတာဒါတွေအကောင်းလုပ်ပြီဘုရားတကြီးတွေဘုရားလူကြီးဆိုတဲ့အစုပ်အပြတ်တွေလုပ်တာတို့ဘုရားဘလောက်နေခါချတာဒီမွေကြီးရဲ့ချီရရင်ဘုရားပေါ်ယူချပါတိပေါက်ချင်းကောကိုင်းမြတို့ရဲ့အဓိပတိဘုရားပေါ်ကိုတရိစ္ဆာန်ချီရခိုင်းနေတာခောဘကအစုပ်အပြတ်အေးအဲ့ဒါကြီးပြောရမယ်ဘုန်းကြီးတို့မှာတာဝန်ရှိတယ်ဒီလိုသာလုပ်ရင်ကြာရင်ကွယ်တော့မယ်တို့ဘုရား မဟုတ်တဲ့တန္တရမန္တရယန္တရခိုင်းကနာတွေကလွှမ်းမိုးသွားတော့မှာအဲ့ဒါဒီဒီတဲ့အများကြီးပါတယ်ဒါကြောင့်ဒီစာအုပ်တော်လို့ကဘုန်းကြီးရဲ့နှလုံးသားနဲ့ဟောတဲ့ကိုဟမိနေတာပဲသူဘယ်တော့မှရေးတယ်မသိဘူးဘုန်းကြီးတို့ကမှကြီးဟာငါတို့ယူဝါဒနဲ့တော့ကြိုက်နေတာပဲလို့အဲ့ဒါတဏှေကုံသာကြည့်ကြိုက်တော်ပါပြီပြိဿဘုရားပေါ်ယုံမှတယ်တရားပေါ်လည်းယုံမှတယ်သံဃာပေါ်လည်းယုံမှတာဒါမင်းကပြောပြပြီ ဘယ်တွေ့ပစ္စည်းနဲ့စိုက်လေးပစ္စည်းကုသိုလ်ရတယ်ရွရစိတ်မတပစ္စည်းရွတကုသိုလ်ရနေတာပဲအဲ့ဒါကိုတကားတဲ့ညအိတ်ခန်းဒီမှာတောင်းရှစ်တောင်းတမျက်နှာသုံးပစ္စည်းချအိတ်အိမ်နဲ့ဝင်နေတဲ့သခုမထွက်နိုင်ဘူးဆိုတော့ပဋ္ဌာန်းပစ္စည်းကြီးပဋ္ဌာန်းဤဟူသောတရားတော်ကြီးကိုပရိသတ်ကြီးသခိုပန်းခိုင်းနေတာလားကြည့်တော့အုံအင်းခံပြီးတော့ဂါထာတွေဘုရားဟောဂါထာတွေလည်းပဲအဲ့ဒါအကုန်လုံးဖြစ်စည်းနေရဒါမင်းကပြောခဲ့ပြီးသား နောက်တန်ခါပေါ်စနေသားချီလူမဘာသာဘာလူမဒီဘုန်းကြီးဘာနေသားရေလို့သူ့အမေပဲသိမယ်အဖေတော်မသိဘူးအဖေခကြီးသွားနေတော့အမေကမွေးတော့ဗတ်တတ်တယ်ရှင်းမလားဘေးဒီစီယာရိုက်စားလို့တောင်နွားပြစ်အောင်နှဖားကျိုးထိုးမခံရတာဘယ်သူလိုလိုပဲချိန်လိုလိုကုသိုလ်ဟာကုသိုလ်ပဲအဲ့တော့ဒေါနာဘာနဲ့စနေနာနာကွာမဘုရားလူခိုက်တတ်တယ်ဆိုသွားပြန်ရောဒုဘုရားကပဲမကောင်းတာလုပ်တယ် ဒါတွေကိုလက်ခံနေကြရင်ကြာရင်အကုန်လုံးပျက်စီးကုန်မယ်ရှင်းမလားအေးဒါကြောင့်ဘုရားပေါ်ယုံမှားတာတရားယုံမှားတန်ခါယုံမှားကိုချင်းသိခါလေယုံမှားတာအမလီဘယ်နေ့အဖာကပတိအဋိဋ္ဌစိတ်တာကမှရပါလေဥမယ်ပြင်ဒါသွားပြီပဲဒါလှည့်သားတာပြောပြီပဲပရိအပတ်ရင်များလို့သိတိပင်အညောင်းမခံနဲ့ပန်ကာမှာပရိချိတ်ခလောက်တာနှိပ်ထည့်လိုက်ကဘယ်နှပတ်လွတ်ခြင်းတလဲ အပိုက်ရများရင်တော့ကတော့အလကားပါပဲအဲ့ဒါတွေကဘုရားတရားတန်ခါအကျင့်သိက္ခာပေါ်ယုံမှားနေကြတာအေးအဲ့ဒီနေရာကျတော့ဘာနဲ့တူတယ်လဲဆိုတော့လမ်းနှစ်ခွာနဲ့တူတယ်ကုံတဲ့တယောက်အရင်ထဲမှာအမြတ်ရမယ်အမြတ်များမယ်အဲ့တော့သူများ မသွားသေးတဲ့နေရာကိုသွားပြီးတော့လမ်းသစ်တွင်ကုံသစ်ရှာမှကိုးဆိုသမျှဈေးနဲ့အမြတ်ရတကူရမြတွေကလည်းဒီကောင်တနေ့ကုံဝယ်သွားမယ်ဆိုတာသူတို့ကချောင်း အဲ့တော့ခုနကကုံတွေကဆုံးဖြတ်ပြီဟုတ်ပြီဘယ်ကုံတွေဘယ်သူဘယ်ကုံမနီမရောက်ဘူးတဲ့နေရာငါပွားမယ်အသွားတော့နောက်ကတခုမြဟေးကောင်ထွက်သွားပြီလိုက်ကြဆိုဟေးလိုက်ရောလိုက်တော့လမ်းနှစ်ခွာတွေ့တယ်ရှေ့ကကုံတွေကတခုခုပေါ်မှာတန်းသွားရင်လည်းနောက်လူတွေလိုက်မမိဘူးအခုတော့ဒီဘက်သွားရကောင်းမှာဒီဘက်သွားရကောင်းမှာသူကတော့ခဏလေးရက်စဉ်းစားလိုက်တယ်သူမရောက်ဘူးတဲ့ဒေတာကိုအဲ့ဒီမှာ तू ကစဉ်းစားတာဒါတခဏရဲ့သွားတတိုင်းထိုင်ခဏ ထိုင်ခဏပြင်မဲ့သွားရင်တတိုင်းလောက်ခကြီးပေါက်တာဆိုတော့နောက်ကသူ့ကိုပြစ်မှတ်ယူပြီးတော့လိုက်လာတဲ့ခိုးသားလူများတွေကမိတော့ဟောပြိဿပစ္စည်းယူလူသားလိုက်တာရှုံးမရောလားတစ်ဖက်ဖက်သာသူသွားလိုက်မယ်ဆိုရင်တော့နောက်လူတွေလိုက်မယ်အေးအခုလက်ကျုပ်လူတွေအဲ့ဒါပဲအဲ့တော့ဒီနေရာမှာ ပုံပြင်ကလေးရေတုံးကကရင်ကြီးအဲ့ဒါတောခုတ် ကရင်တို့ဒီ၃နှစ်လောက်လုံးမြေကြီးခန်းတယ်ဆိုအဲ့ဒါကိုအသားလေးမြေကြီးမွေးတဲ့သဘောထားနောက်တကားခုတ်နောက်တကား၃နှစ်လောက်ခုတ်ခုတ်ခုတ်ခုတ်ခုတ်ကြာတော့ရွာနဲ့တော်တော်ဝေးသွားအဲ့တော့ကရင်ကြီးကဓမင်းတုပ်ကလေးနဲ့ပေါ့ဗျာနောက်တကားနှစ်တွေများလာတော့တောကုသွားမယ်ဆိုပြီးတောမြောင်မြောင်တောင်ထထချရှုကျွကျွညွတာနခန်းဆိုင်ဆိုင်အိုင်ခင်းခင်းကြီးမျိုးမျိုးတို့ကလည်းရောက်ငါမြေသေးထွင်ရမနေရရောက်တော့လမ်းကလာရတာမောတော့အိမ်ကစား သားတဲ့ထမင်းလေးကဗိုက်ချောင်သွားတယ်ပဲအင်းတဲ့ထိုင်စဉ်းစားရာခုတ်ရကောမလားထမင်းစားရကောမလားထမင်းစားတာပဲကောပါတယ်လေဘင်းကြီးရာခုတ်ဖို့လာတာဘာလုပ်နေတော့ဟောထမင်းစားတယ်ထမင်းသားတော့အဲဝင်သွားပြီကြိုးစားခုံမလားဆိုတော့ဘိုက်ကတင်လာတော့ရာခုတ်ရာကောမလားအိယကောမလားအိဋ္ဌာပဲကောပါတယ်လေဘုရင်ကြီးဘာလုပ်လားဗျာ ရာခုတ်ဖို့လားခုဘာလုံးနေအိမ်နေကြိုက်တာဖြင့်အိယကထထမဲလဲဝငါအေးလဲဝပြီကျိုးကျိုးစားစားရာခုတ်မယ်ဆိုပြီးကြည့်လိုက်ပြန်တော့ရွာကအဝေးကြီးဆိုတော့ရာခုတ်ရကောမလားအိမ်ပြန်ရကောမလားအိမ်ပြန်နာပဲကောပါတယ်လေကင်းကြီးပဲရောက်သွားလာတော့ကရာခုတ်ဖို့လာတာခုတ်ဖြစ်ရလားအဲ့ဒီကရင်ကြီးသိကျင်တာ မေးနေတယ်သိခြင်းသလားသိခြင်းရင်ကိုယ်ခါနဲ့ရောက်မှလေမှန်ကလေးကိုပုတ်ပြီးတော့ကြည်လိုက်အဲ့ဒါပဲအဲ့ဒါပဲဟမ်ငါကြောင်တဲ့ရကောင်းမလားဟာလားတရားအတုရကောင်းမလားကြောင်တဲ့ဒါပဲကောပါတယ်လေယူရှင်ယူကကောင်းမလားတရားအတုရကောမလားယူရှင်ယူတာပဲကောပါတယ်လေ ယူရှင်ယူပြီးတော့ယူရှင်ရတရားအထုတ်ရကောမလားလူရင်ရကောမလားလူရင်နာပဲကောပါတယ်လေလူရင်ဆိုတော့ယူရှင်တောင်ကလူရင်နာပဲလာတာလေမိဘကျေးဇူးလည်းဘာမှမဆရတော့ဘူးအခုလည်းဒုဒကဓမ္မတွေအဲ့ဒါလူဖြစ်လာတာတရားအထုတ်ကိုအဲ့ဒါငါတရားအထုတ်ရကောမလားလူရင်နာကောမလားလူရင်နာပဲကောပါတယ်လေတဲ့ gain ဒါကြောင့် လမ်းတစ်ခွကွတွေ့ရင်လဲယုံမတွေးဟလမ်းနှစ်ခွတွေးကပဲဖြောက်လေငါမှမမျောလင်သောရန်သူတွေရှိနေတယ်ဘာပဲဖြစ်ဖြစ်ငါတလမ်းမဲ့ဆွတ်သွားမယ်လောကီနဲ့လောကုတ္တရာရှိလဲငါလောကုတ္တရာအလုတ်ကိုသွားမယ်ခေါင်းရည်ရသွားမလားတရားဟောနာရကောင်းမလားဘယ်ဟာကောတော့ခေါင်းရည်ထားကောမလားတရားနာရကောမလားအေးအဲ့ဒါမဲ့ကောတဲ့ဟာကောပေါ့ဗျသဘောပေါက်မလား စကားပြီးပြီအထိမျောလက်မာတို့ welcome ဟုတ်လားတိုင်းတော်ပြီဗျာဒါကြောင့်နဲ့အဲ့ဒါယုံမတရားတွေ့ရင်တဲ့ဆရာသမားများမိပြီးတော့တခါတည်းစွတ်စွတ်ကျွတ်တာအိမ်ပြန်လွမ်းနေလို့ဘာအကျိုးရှိလဲဒီကအမှန်လည်းပြည့်သေးတယ်ဟိုလွမ်းတာလည်းသူလည်းဘာမှမသိအဲ့ဒါဘာဖြစ်ပြီးမှငါအိုးနဲ့ရွက်အိုးနဲ့ကုံအောင်လွမ်းမယ်ဆိုပြီးတော့မှတခါတည်းစွတ်တတ်တရားအထုတ်ဒါကြောင့်ဆိုလိုက်ယုံမတွေ့ဟာလမ်းနှခွာ တွေ့ကပဲဖြောက်လေအဲ့ဒါနိဗ္ဗာန်၅ပါးပဲခွာနိပဲဗျာဟုတ်ပလားတရားအထုတ်တဲ့ပုဂ္ဂိုလ်ရောသမထအထုတ်တဲ့ပုဂ္ဂိုလ်ရောဒီတိုင်းမှာပဲဒါကြောင့်ခဏိသီလအစသမာဓိအလဲအဲ့ဒီအလဲခမ်းမပြီးပါသေးတယ်သတ်မှတ်ချက်နာယီကုန်သွားပါပြီပြိတ္တာသင်္ခါကြတော့မှပညာအဆုံးကလာလိမ့်မယ်ဒီသမထဟာသမာဓိပါပဲ ဒါကြောင့်ဒုဒကရမများနိဝရဏ၅ပါးကိုပယ်ရှားပါမှာဟိုဘက်ကယုံနာကြောင်းကျိုးစသည်ဝိပဿနာဉာဏ်ကြီးနေတက်မယ်ဗျာရှင်းမလားအိမ်မြရကောမလားတရားထိုင်ရကောမလား5မိနစ်လောက်ထိုင်ရကောမလားတနာရီလောက်ထိုင်ရကောမလားမလိမ်နဲ့လေတော်ရငရဲငအောင်ကြီးသွားကုန် ငါမလင်းလောက်ထိုင်နာကောပါတယ်ဖရာကဲ့ကောရင်ပြောမနေနဲ့ပြိဿရေတဲ့အဲ့ဒါနိဝရဏပေရှားနိဟာဖြစ်စေယုံနာကိုရှမတာပဲစုစုချုပ်လို့ကိုင်းဆိုလင်းမလင်းခွေကထိုင်နေပါဖြောင်းစွာခါကိုထားခါမှဖြောင်းထားမဟုတ်ဘူးနော်ခါမှမရဘူး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 အဲလက်ဖြားကလေးညငယ်ကုတ်ထောင်စုကလေးဆန်းဝမ်းမိုက်ကိုစိတ်ဆိုင်ငယ်လေရှုလိုက်တဲ့အခါဝမ်းမလေးဖောင်းလာရင်ဖောင်းတယ်လို့မှဒီထုတ်လိုက်တဲ့အခါဝမ်းမလေးပိန်သွားရင်ပိန်တယ်လို့မှဒီတော့မှရှင်တန်လေးတွေကဖောင်းတယ်ပိန်တယ်ပေါင်း30မုတ်ခွန်3လ27တုံညာထုမှတ်စိတ်ပေါင်း210 ဓမ္မတိတကုသိုလ်တကုတိတဘဝတဘဝမှာအကျိုးအသက်ရှင်ရှင်းတာချမ်းသာများကြီးကျယ်တဲ့ဉာဏ်ပညာထက်မြက်ခြင်းဆိုတဲ့အကျိုး၅ပါး၅ပါးရသွားသည် ဖြစ်သောကြောင့်နေဝင်မှောင်တန်းညာကြချိန်ခါသီလမြတ်ပန်းရှင်မြန်၍သာအဖော်များနဲ့တရားကိုနာရိတ်သာသွားတို့များအထုံမာလို့ အဲ့ဒါလို့တန်မြိုင်ညာလေးတွေနဲ့ဖင်ကစကြံတဲ့9ရက်မှလည်းပဲမပြဲမကွက်တနေ့နှစ်နာရီလောက်တော့ဖြစ်ဒုတိယကမဘာသာရေးအတွက်အချိန်ပေးကြပါလို့မေတ္တာရက်ခံရင်လူရှင်တို့နဲ့ပူပေါင်းပြီးတော့ဆုတောင်းရည်ချက်ချအမြပေးဝေကြရအောင်ကာယကံကုသိုလ်ဖြစ်ဖို့ဒုတုပစ္စတုလက်အုပ်ဖြီးပါဝစီကံကုသိုလ်ဖြစ်ဖို့လိုက်ဆိုပါရှင်ဖယား မြည်တော်များသည်ဒါမွေမျိုးနဲ့ကြောင်မောင်းရက်ွက်အကြောင်မြောင်းရက်ွက်ဤဟိတ်တာနာယကကြီးကုလဘောကိုအကြောင်းပြု၍နာယကကြီးဒေါ်ကျင်တန်းမိသားစုတို့နှင့် စိတ်တူကိုမြညီညွတ်ကြ၍၎င်းမင်္ဂလာတောင်ညွတ်မြို့၌ညီမဖြစ်သူတော်ကျင်ထမိသားစုတို့နှင့်စိတ်တူကိုမြညီညွတ်ကြ၍၎င်းနှစ်သိန်းကြတို့ဖြင့်ဘုရားမှုရှိအင်္ဂါတော် တရားနဲ့ပြောရွှဲယောဂီသူတော်ကျင်တို့အားနာနဲ့အာယုံญาတံကြောဆွမ်းနေဆွမ်းမောခြင်းချိုးခြင်းဩဇာညနေအခါချောယမကားတို့ဖြင့်ရေချက်သွန်ချအာယဝန္တာ လူဒန်းညပါကုန်၏သို့မှတပါဥတင်ထွန်းအောင်ခေါ်ဥပောင်မုတ်ဒေါခင်နီလာမိသားစုတို့နှင့်စိတ်တူကိုမြညီညွတ်ကြလျက်အချိုဘွယ်အတွက်ကိုပြန့်ကျော်မုံတို့ဖြင့် ရေချက်သွန်ချလူဒညပါကုန်၏ယခုနှင့်ငါဖတ်ကြအလူရှင်များတို့နှင့်ရှိတ်သူကိုမြညီညွတ်ကြလျက်အသေးသေးသောလူဝတ္တရာဖြာဖြာတို့ဖြင့်လူဒညပါကုန်၏တရဏဂုံသီလ စပ်ပြီးကြလျက်ဘာသာရေးဆိုင်ရာသမာဓိဝန်းကျင်ဖြစ်သောပြုပြင်၍နိဝရဏ၅ပါးပဲခွာရှားသောတရားတော်ကိုနာယူပါကုန်၏လက်တွေ့ကျင့်ပွားဝိပဿနာတရားကို အာထုတ်ကြပါကုန်၏ဤသို့ပေါင်းစုမြတ်ကောင်းမှုကြောင့်အလူရှင်များရည်ရွယ်ထားသောဤယိတ်တာနာယကကြီးကုလဘောတိဖြစ်အဘဝကနတ်တို့ဤမျက်စိနာဖြင့်ကိုယ်တိုင် မြင်ကြား၍၎င်းသူတစ်ပါးပြောကြားတရှိစကားဖြင့်၎င်းဤကုသိုလ်များကိုသာတုခေါ်လျက်သူဂတိဘဝရောက်ရှိပါစေဖြည့်အဘဝ၌ချမ်းသာဒုက္ခရရှိပါစေသာ တပည့်တော်တို့လည်းရှင်ရဲ့ငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုပါပါလို့ဤဤကောင်းမှုဖို့ကိုအာလုံးသောဘုရားမိဘဆရာသမားရွှေမျိုးမွှေ30ဘုံနေ30 ရှိရှိသမျှအေးအဲ့ဒါလည်းပဲဘုန်းကြီးတွေကကိုဟာသာမဟုတ်ဘုရေဥပနိဒရေးထားတဲ့နတ်တွေကိုဘုရားခန်းနဲ့တွဲဘုရားနဲ့ရှင်းတူမထားကောင်းဘူးအုံဒီငပြောသည်လည်းတင်ဖို့မလိုဘူးကုသိုလ်ပြုပြီးတော့မျှဝေတာအကောင်းဆုံးဆိုတာလေးကိုဘုန်းကြီးတို့ဖတ်ပြမလို့ချိန်မြင်ရတော့ပါ အဲ့တော့ဘုရားစာပေကိုဖတ်ပါဖတ်တဲ့အခါမှာလည်းပဲဓမ္မရန်ဒီဓမ္မရဏဘုရားဓမ္မရမပြုအမင်မင်္ဂလာမောင်မမြတ်မင်္ဂလာအပမာဒအေးဘုန်းကြီးတို့အဲ့ဒီလိုတကယ်အကျိုးရှိတဲ့စာပေတွေကိုဖတ်ပါအုံဖွတ်ဆိုတဲ့စာလုံးဝမဖတ်ပါနဲ့ဒါပဲအဲဒီအုံဖွတ်သားတွေဘာလို့ဟိုဒီပင်ကဘာဖြစ်တယ်ဒီတင်ကဘာဖြစ်တယ်ညာဖြစ်တယ်နဲ့လူတွေကဇဝေဇဝါဖြစ်ကုန်တော့ဒိဋ္ဌိနယ်ပယ်မှာရောက်သွားပြီ မဘုံနှစ်ကပြားတဲ့မှာသာဗုဒ္ဓဘာသာဆိုပေမဲ့အယူကဒိဋ္ဌိဖြစ်သွားပြီနော်အဲ့လိုသိရင်တလမ်းမဲ့ဒါကြောင့်ဘုန်းကြီးတို့မနစ်နာအောင်လို့ရွှေရောအာဓမရောအကျမ်းသားနေအပြင်ပြောနေရခြင်းဖြစ်ပါအနောက်မို့ရင်တော့ရွှေညာတို့ကလေညာက နေသာသပပေါ့မနေသာဘူးကိုပိဋကကိုလူမျိုးကိုဘာသာဝင်တဲ့အလားသာပျက်စီးမှစိုးရင်လို့ဘုန်းကြီးတို့တာမန်အသေးသာမပြောနဲ့မဟာကြီးမုတ်ကုတ်စသည် ုန်းကြီးတို့တောင်မြုပ်ဆရာတော်စသည်အလီလီနဲ့ဆိုပြီးတော့ဒီထဲမှာပြတာဒါမနေ့ကဘုန်းကြီးတို့ဖတ်ပြခဲ့ပြီးပြီဂိုင်းတော်ပြီဆိုအလုံးသောလူနတ်မြမသတ္တဝါတို့အားမြည်တူရစေအဲ့ဒါနတ်တွေကိုပူသွားတာပဲဒါနတ်တွေအကောင်းဆုံးဤအထီးရောက်ဆုံးဤသူတို့အမြတ်ဆုံးအလိုလားဆုံးဤဆို မြအမြပြေဝေချပါကုန်၏မြရ၍ကိုယ်စိတ်နှပြချမ်းသာကြပါစေအမြအမြအမြယူတော်မူကြပါကုန်သောအာဓုသာဓုသာဓု အမြအမြအမြယူတော်မူကြအာကုံတော်အာဓုသာဓုသာဓုအမြအမြအမြယူတော်မူကြအာကုံတော်သာဓုသာဓုသာဓု အေးရပောင်းများစွာတာစုခဲရတဲ့စိတ်ရဲ့စကန်းကြီးဟာတဝက်ကျိုးပါပြီကျန်တဲ့9ရက်ကကြနေဆိုတာလိုပဲအဲ့ဒါနေရာမွတ်တက်ပြီးတော့ကြနေဆိုတာအင်မတန်လှင်မြန်ပါတယ်ဒါကြောင့်အဲ့ဒီကျန်တဲ့9ရက်ယောဂီကလည်းပဲအေးအိပ်ပျော်သွားသည့်အချိန်ကကျန်တဲ့အချိန်မှာအမတ်တရားလေးတွေနဲ့အရယူမြို့တွေကလူတွေကလည်းအခွင့်သာကကလေးမှာအဲ့ဒါတရားနာတနေ့9မိနစ်7မိနစ်စသည်ရှုမှတ်ခြင်းဖြင့် အာကိုနှုတ်စိတ်ဝမ်းငြိမ်းချမ်းသာရကြပါစေ